ဘာသနာတော်နှစ်2534ခုနှစ်ကောသာတက္ကရေ1352ခုနှစ်မေဝုဒုဝါတွင်ကာလတော်တလင်းလာသံရှိရဲ့ဥပုတ်တည်နေဖြစ်တယ်ရန်ကုန်မြို့မာသီတာရဏဧကမှာ မဟာသီဝိပဿနာတရားလို့အထုတ်နေကြတယ်ယဟန်ရှင်လူသူရကင်းတို့အားတည်င်းနေတိုင်းဟောကြားနေကြဖြစ်တဲ့ဝါတွင်တည်င်းစဉ်တရားပွဲတဲ့အဲ့ဒီတရားပွဲမှာတရားနာလာကြတဲ့တရားနာပိဋကအပေါင်းသူတော်ကောင်းတို့အားဘုန်းကြီးဒီနေ့ဟောကြားဖို့အစီအစဉ်စဉ်းစားထားတာက ခန္ဓဝကတန်ယုတ်ပါဠိတော်မှာလာတဲ့တတ္တသုတ်တံတရားတော်တဲ့တတ္တသုတ်တံတရားတော်တဲ့ဘာတရားလဲဇယသကောဇယံတော်ယောဇယိတပေဇယသနေဇယပေတိဇယတိနာဇယံတေတုဇယုတ်ဓမ္မော ရောစီလော900သောမန်ဆွဲကိုလှမ်းပေကမြစ်တာ၍သစ္တာမကုတသုဥက္ကာခြင်းမရရှင်ကိုတော်အမြတ်ကြီးသည်ဇိတာပေအောင်စီကိုဟင်း၍အောင်ကင်းရှင်သလည်းရဲ့ဘဝင်ရယကြည်နူအောင်ပန်းခုရာဖြစ်ပေသောဇယသနေအောင်သိတိချင်းများသည့်ပလင်နံမန်ခင်ဘောဓိပင်၌ ဇယစေကောပါရမီဆဲတဲ့အောင်လက်နဲ့ဇက်ခရိုင်ကို အချက်ပိုင်အောင်ကိုင်းဆောင်တော်မူရသည်ဖြစ်ပါ၍ဇယံတော်မန်စစ်တိယံလုံးကိုချေမုံငါပယ်ရှင်း၍အောင်ခြင်းကြီးအောင်မြင်တော်မူခဲ့ပါပေပြီဇယေတိနံဘဝပေါင်းအနန္တတွင်ဖြင့်ကြံစ၍မဆုံးပွဲမပြုံးမရနိုင်လောင်ကမဟာမှု အောင်ပန်းကို အာသာကြည်၍ရှာမိကနေကြကုန်သောသူတို့အားဆရာပေတိကိုတော်မြတ်နှင့်အတူအောင်ပန်းကိုဆွချူဖို့ထွတ်အငုံမြိုက်တတ်သို့ဆိုက်ကစေတော်မူလေပြီသယောဓမ္မအောင်သူတကာတို့၏မှန်ကင်းအောင်ခြင်းတကာတို့၏အုတ်ဆောင် ထွတ်ခေါင်တရဖူးတရားမှုမကိုက်ထီအောင်ပွဲဝင် ပုဂ္ဂိုလ်ကြီးဖြစ်တော်မူပေသောသောစီနောအောင်တိတိပလင်နာ၌စင်ညာပန်းစဉ်မနိဟတာသူဖေအရှင်ကိုတော်မြတ်ကြီးသည်မင်းရ29သွဲကိုကိုဝတင်လွှမ်းရဟမိခေါ်ဖရာတပည့်တော်အားမေရန်ကုန်မြို့သာရဏိတာဧကမပန္တိတကဗသာသနာပြု ကျေးဇူးတော်အရှင်မာစီဆရာတော်ဘုရားကြီးတပည့်ဖြစ်တဲ့ညောင်ကံအိန္ဒကနာမသမို့အကျွန်ုပ်အားဆယံကြောက်သွေးမတွန်ရဲဝန်စီကြောင့်စေကောင်တရတိထူလီကြနိုင်အောင်သိတိဆိုတဲ့မြတ်ပန်းခိုင်ကိုတေတူရှင်ဘုရားတပည့်သားကိုသနာသမှုကိုယ်တိုင်ရှိရဲ့ယခုမကြပြေတော်မူပါမြတ်စွာဘုရား ဧတေနာသုဇဝဇေနာဤသို့အစေမှမြတ်ဘုရားဤထူးခြားသောဂုံပေါ်ကိုထုတ်ဆိုကာမြို့အားလည်းချက်ကြအကြောင်းစာအောင်ကောင်းမြတ်စွာဆိုရတဲ့ဤသစ္စာစကားကြောင့်ဇေယကာမနံကိလေသာစစ်ပွဲမှာပြေဆွဲကအောင်စေရတုတွင်နဲ့အောင်စုကိုလိုလားကြကုန်သောသင်တရားနာပြစ်တာပေါင်းသူတော်ကောင်းတို့၏ ဣဇာတိကဗာရေသူကိုတွင် ကိုပါဌာနနဲ့တွင်ထေဝွန်ခြင်းတို့၌ဣဇာတိကဗာရေသူကိုတွင်ကိုပါဓမ္မာယုံတွင်ဓမ္မာယုံပါရိတ်တာတွင်ရိတ်တာပရက်ွက်တွင်ရက်ွက်ပမြို့တွင်မြို့ပါနယ်တွင်နယ်ပပြည်တွင်ပြည်ပဌာနနှစ်တွင်အတိတိသောထေဝွန်ခြင်းတို့၌ သဗ္ဗန္တရာယအလုံးစုံသောယံဆွဲယံညောင်းအမောင်ဘယောက ရှိသည်မြတို့သည်ဝိနာတန်တုပိန်ကြရွယ်ဖွေပြင်းမှာရေမတင်လျှောကွာကြတယ်လို့ကင်းစင်ကတကိုဝေလရဲ့ချမ်းသာမှုဆွေကြပါစေသော ဇေယမင်္ဂလာအောင်ကားထားနဲ့တရားပွဲဖွင့်လှစ်ပြီးတဲ့အခါသန္တမွန်ဆိုတဲ့ဇာမုတ်ကပြာလဲဆိုကြပါဦးသို့ဗုဒ္ဓမြတ်စွာသာသနာရှိကြတည်၍လင့်စေသောဗုဒ္ဓမြတ်စွာ သာသနာရှိကြတည်၍လင့်စေသောမာစီလာမင်းကြကပင်အလင်းကဘာပြန်စေသောအလင်းအောင်ကိုလက်ခံကြည်ညိုလေးမြတ်ကြစေသော အလင်းရောင်ကိုလက်ခံကြကြီးညိုလေးမြတ်ကြစေသောကဘာငင်းချမ်းနိဗ္ဗာန်စံမြနိုင်ကြပါစေသောကဘာငင်းချမ်းနိဗ္ဗာန် စံမြန်းနိုင်ကြပါစေသောသာဓုသာဓုသာဓုအဲသံဗမောရွတ်ဆိုပြီးတဲ့အခါသဏပြုတ်ပြီးတဲ့အခါမှာဘုန်းကြီးတို့ဟောကြားဖို့စီစဉ်ထားတဲ့ တတ္တသုတ်တံနဲ့တတ္တသုတ်တံတရားတော်ကိုစတင်ပြီးဟောကြပါစို့ဧဝမေတုတံဧကံသမယံဘဂဝါသာဝတိယံဝိရတိစေတဝနိအနာထပိဏိကတအာရမေဗာဏိကတဗဒုတင်ဒေရာကျင်ဆောင်တတ်ပါတဲ့အိုရှင်မကတဗကိုရောမြတ်ဖယား မေလောက်ကျွေးဌာနံယာတုခံသည့်အာနာမိခောဖရတိတော်သည်ဣဒံသုတ်တံဣတတ္တသုတ်တံတရားတော်ကိုဘဂဝတောဘုံကုံယနံသုံးဘုံနှံအောင်ပြန်လိုက်ကြောကြားရှင်တော်များဖရာဤသမ္မုခမျက်မှောက်မျက်မျောအထံတော်၌အထံတော်မှဧဝံယခုပင်လျှောက်တင် လျောက်ထားတော်မူအတိုင်းယခုပင် တင်ပြလျောက်ထားတော်မူအတိုင်းသူတံကြာနာခဲ့ရပါသည်ဖရာဘဂဝါဧကံသမယအခါတဘာ၌ဘဂဝါမြတ်စွာဘုရားသည်ဘဂဝါကာမရူပအရူပဘဝသုံးရကံရှိသော လိလီစေတတနာငါကိုမမြခန်းမမြခန်းတွင် မကြံကျွင်အောင်လှုပ်ကျင်းထွေးအပ်တော်မူတတ်သောအမြတ်စွာဘုရားသည်စေတဝနေသာဝတိယံသာဝတိနေတိတော်၌အနာတပင်နိကတာအာရမေအနာတပင်တိ နှလုံးမွင့်လျောပြောပွဲရကောင်းသောစေတဝနေစေတဝံကြောင့်၌ဝိရာတိလျောင်းထိုင်ရသွားလေးပါဤရာမြတ်တာရှင်ပြောတည်င်းသုံးနေတော်မူပါ၏ဝိဟရာတိတပါသောဣရိယာပုကြောင့်ဖြစ်သောကျင်နာခြင်းကိုတပါသောဣရိယာပုဖြင့်ဖြတ်တော့၍ အတဘောတော်ကို မလဲမပြုတ်မရင်မရရအောင်ကောင်းစွာ ဆောင်တော်မူပါ၏အထာခိုးထုအခါ၌အာယသမရာတော်ရှင်ရာဒသည်ယေနာကျင်ယနဘဂဝါအစိန်နေယဂုံမောင်းခါသည်သုံးလောကထောတာသဗ္ဗညုမြတ်စွာဘုရားသည် ဘဂဝါဣတရိယဓမ္မယသာတိရိကာမပယတ္တမြင်ပုံချောက်လေးနဲ့စုံညီပြောတော်မူသောမြတ်စွာဘုရားသည်အတ္တိရှိတော်မူ၏ပိဏတုမြတ်စွာဘုရားရှိတော်မူရာရသို့ဥပသင်္ကမိချင်းကမိလေပြီဥပသင်္ကမိတဝါချင်းကပြည့်၍ဘဂဝန္တံမြတ်စွာဘုရားကိုအဘိဝါဒတဝါလွန်ယုသေးစွာရှိခိုးပြည့်၍ ဧကမန္တံတခုသောအရာဆွမ်းနာဧကမန္တံဝေနီလေးညာမြင့်မှုရာနှင့်မျက်နာချင်းအနောက်ကျောရောက်၆ထပ်ပြည့်กว่าကင်းစင်ရာညွန်တခုသောအရာဆွမ်း၌နိတိတိထိုင်နေပါပြီဧကမန္တံတကုသောအရာသွန်၌နိသိဏောခေါ်ထိုင်နေပြည်တိသားလျင်ဖြစ်သောအာယတမရာတော်ရှင်ရာဒသည် ပကဝန္တံဘုံတော်နေဝန်ထွန်းလင်းတော်ပါတော်မူတဲ့မြတ်စွာဘုရားကိုဣတံဝဇနံဤစကားကိုဩဇာပြောဆိုလျောက်ထားပါလေသတည်းအခါတပါမြတ်စွာဘုရားရှင်ကိုရောမြတ် ပါဝတိပြည်မွန်စေတွန်းရွှေကြောင့်ကြောင်းမွေလျော်နေတော်မူတယ်အဲဒီတော့ကအရှင်ရာဒမြတ်စွာဘုရားရှင်ကိုရောမြတ်ရှိတော်မူရာအရာကိုချင်းကပ်ပြီးတော့မြတ်စွာဘုရားကိုယူသေးစွာရှိခိုးပြီးအပြစ်ကင်းတဲ့အရာမှာတဲ့ထိုင်နေပြီးတော့မြတ်စွာဘုရားကိုဒီတကားတွေကိုလျှောက်ထားပါတယ် တတောတတောတိဗန္တေဥစ္စတိကိတကာနုခောဗန္တေတတောတိဥစ္စတိဗန္တေဘုံတော်အနန္တတန်တော်အနန္တညာတော်အနန္တစัจ java လားကဗာမြေမူဖြံဖြံကြိုးများတဲ့ကိုတော့အနန္တတို့နဲ့ပြည့်စုံတော်မူသောအိုမြစွာဖရာပတ္တောတတောတိ တတဝါတတဝါရဲ့လို့ဟုတ်စတိခေါ်ပညာသမုတ်အပ်ပါ၏ဆိုအပ်ပါ၏တန်နေဦးမြတ်စွာဘုရားတိတ်တကနုခေါ်ပင်များလောက်ဖြင့်သတ္တောတိတဲ့တတဝါဟုရဲ့ဟုတ်စတိခေါ်ပညာသမုတ်အပ်ပါသလဲမြတ်စွာဘုရား မြတ်စွာဘုရားတဲ့တတ္တဝတတ္တဝတို့လောကမှာပြောကြပါတယ်ဖရာအဘယ်လိုသောအချင်းအားဖြင့်ဘယ်မျှဖြင့်တတ္တဝါလို့ခေါ်ရပါသလဲဖရာလို့တတ္တဝါရဲ့အ내ဒိဗ္ဗေကိုမေးလျှောက်တာဖြစ်တယ်အဲ့ဒါဆိုကြည့်မယ်တတ္တဝါတတ္တဝါအဘယ်ဟာ ခေါ်ပါရသည်နိတတ္တဝါတတ္တဝါအဘေဟာခေါ်ပါရသည်နိတတ္တဝါတတ္တဝါအဘေဟာခေါ်ပါရသည်နိဆိုပါ ယဟန်ကအဲ့လိုလျှောက်ထားတဲ့အခါမြတ်စွာဘုရားကရူပေခောရာဒာယောသံတော်ယောရာကိုယာနန္တိယတဏ္ဏရာဒจิตာယဟံရာဒာจิตာယဟံရူပေယုတ်တရား၌ယောသံတော်အကျဉ်သန္တာဒီ၎င်း ယောရာကောအကျဉ်ရာကဒီကောင်ယာနန္တိအကျဉ်နှစ်တဲ့အကျဉ်ဒီကောင်ယာတနာအကျဉ်ပတ်မဲ့အကျဉ်ဒီကောင်အတ္တိရှိရာဓจิตရာဓတတ္တမထို့ကြောင့်တတောတိတတောတတောတိတတဝတတဝဟူ၍ဥစ္စတိခေါ်ဆိုပညာသမုတ်အပ္ပါဤတပ္ပရထိုယုံ၌ တတ္တောကဉ္စိတယိတတ္တရာထိုယောနာဝိတတ္တောအလွန်ကဉ္စိတယိတတ္တမအထို့ကြောင့်တတ္တောတိတတ္တဝါဟု၍ဟုတ်စတိခေါ်ပညာသမုတ်အပ်ပေ၏ဝေနာယခံစားမှုဝေဒနာ၌တင်ညာယမှတ်သားမှုတင်ညာ၌သင်္ခါရေတုကြောင့်ညာဆိုင်ပြုလို့အာတော်မှုဆိုတဲ့သင်္ခါရတရားအပေါင်း၌ဝိညာဉ်

တတဝဟုရေဥစ္စတိခောပညာသမုတ်အပါသတိဒါတော့ပြန်ဒါလိကရဏဖြစ်ပြီးတော့ကြည်ညိုရအောင်လို့ဆိုပြီးတော့ပါဠိတော်ရှိကိုအဲဗာမန်မြအနဲ့တန်ပန်ပြီးတော့ပေါ့လေอืม တာမန်များနဲ့တံပန်ပြီးတော့ပတ်လျှောက်ဒိဋ္ဌိနေအပြင်ပြောပြရတာပဲအဲ့ဒါကိုလည်းပဲဆောင်ဖို့ဆိုကြည့်ကြပါအောင်ဆိုခန္ဓာ၅ပါးကံကြီးကခေါ်ရတတဝါရီခန္ဓာ၅ပါးကံကြီးကခေါ်ရတတဝါရီ သောခန္ဓာ၅ပါးအပေါ်မှာတတ်မဲ့ဆွဲလန်းမှုတဏှာရှိတဲ့ပုဂ္ဂိုလ်ကို တတ္တဝါလို့ခေါ်ပါသည်မှန်လား မင်းကွန်းကဘယ်ဟာကိုတတ္တဝါခေါ်ပါသလဲပင်မြပင်တတ္တဝါခေါ်ပါသလဲတဲ့အဲ့တော့မြတ်စွာဘုရားရဲ့အဖြေကခန္ဓာ၅ပါးအပေါ်မှာတတ်မဲ့ဆွဲလန်းမှုရှိပြီးတော့နေတဲ့ပုဂ္ဂိုလ်ကိုတတ်မဲ့ဆွဲလန်းမှုရှိပြီးတော့နေတဲ့ပုဂ္ဂိုလ်ကိုတတ္တဝါလို့ခေါ်တယ်ရုပ်အပေါ်မှာနှစ်သက်ตายာနေတဲ့ပုဂ္ဂိုလ်ဝေနာပေါ်မှာနှစ်သက်ตายာနေတဲ့ပုဂ္ဂိုလ်သင်ညာပေါ်မှာနှစ်သက်ตายာနေတဲ့ပုဂ္ဂိုလ် သင်္ခါရအပေါ်မှာတတ်မဲ့ဆာလောင်ပြီးတော့နေတဲ့ပုဂ္ဂိုလ်ဝိညာဉ်ပေါ်မှာတတ်မဲ့ဆာလောင်ပြီးတော့နေတဲ့ပုဂ္ဂိုလ်ကိုတတ္တဝါလို့ခေါ်သည်မှန်လားဘလောက်ဆိုလို့ရှိရင်ပြန်သဘောပေါက်သွားပါပြီတတ္တဝါတတ္တဝါလို့ခေါ်တာဘာပါလိမ့်မလဲလို့တချို့မသိကြဘူးဘုရားရှင်ကိုရောမြတ်ကြီးရဲ့အဖြေတကားကတော့ကန့်ညိတဲ့ပုဂ္ဂိုလ် ဘာပေါ်ကန့်ကြည့်တာတော့အခန္ဓာ၅ပါးပေါ်မှာကန့်ကြည့်တဲ့ပုဂ္ဂိုလ်ကိုတတ္တဝါလို့ခေါ်တယ်လို့ဒါကပထမဆုံးရိုးရိုးစင်စင်ကလေးတရားဟောထားတဲ့အတိုင်းအုပ်တို့တရားနာပိသတ်တွေကိုပြန်ပြီးဟောပြအဲ့ဒါမြတ်စွာဘုရားကပူပြီးထင်ရှားသွားအောင်ဥပမာထုတ်ပြီးတော့ ဟောပြတော်မူပါတယ်တေယတာပိရာဒာကုမာရကဝါကုမာရိကယောဝါမန္တဝကာရကေဟိကိလန္တိဒါရချေတရာဒတေယတာပိမျက်မြင်ဥပမာဘယ်လိုနည်းဟုမူကားကုမာရကဝါကလေးသူငယ်တတူသားလေးတို့သည်၎င်း ကုမာရိကာယောဝါကလေးသူငယ်တို့သမီးတို့သည်၎င်းပန်းသွာကာရကေဟိမြေမုံအိငယ်လေးတို့ဖြင့်ကိလန်တိကစားကြလေကုန်၏။ဒါကတတ္တဝါရဲ့အတိတ်ဘယ်ကိုပြောပြမလို့ဥပမာဆောင်တယ်။ကလေးငယ်ယောက်ျားကလေးငယ်မိန်းကလေးငယ်အဲယောက်ျားလေးမိန်းကလေးငယ်ငယ်လေးတွေဟာ မြေမုံအိမ်ငယ်တွင်နဲ့ဆော်ကစားလေးရှိကြပါတယ်တဲ့ဒါဆိုရင်ဖြင့်ဘုရားနာပိသတ်တွေလည်းကလေးငယ်ဘွားတော်ကဒီလိုမြေမုံအိမ်မြေမုံလေးတွေအိမ်ဆောက်ပြီးတော့ကစားဘူးကြပါလိမ့်မယ်တောရတောရွာဒလိထုံးစံအရာပေါ့လေอืมမိုးရွာပြီးလို့တဲတဲ့ချောင်းတဲ့အဲဆိုကြပါစို့တဲတွေမြေတွေနည်းနည်းစိုးပြီးတော့ อืมလာတဲ့အချိန်ခါမှာရေစစ်သွားတော့စူတွဲတွဲလေးဖြစ်ပြီးတော့နေတဲ့အခါမှာအဲ့ဒီသဲရီမြေမှုန်တွေကို ပုံပြီးတော့ဒါကအိမ်ဒါကကားဒါကဈေးအဲဒါကဈေးယုံစသည်ဖြင့်သူတို့ဉာဏ်ရှိတယ်များပုံတန်တန်ငယ်ကလေးတွေဆောက်ပြီးတော့အိမ်ဆောက်တန်းကစား ခေတောလက်ကြေးရွာကစားနီပလီခုခေမြို့ကြီးပြကြီးအထက်တန်းလွာသာသမီတွေတော့ဖြင့်အဲ့ဒါဆောက်လုပ်ရေးအိမ်ပုံစံဆောက်ပြီးတော့ကစားကြတယ်ဆိုတာအခုတော့သူတို့ကပစ္စည်းအဲတက်သားတွေကောတွေအဲစသည်ဖြင့်ပေါ့ဗျာပလတ်စတစ်ကလေးတွေနဲ့ အဲအတူအစလေးတွေကိုဉာဏ်ရှိသလိုအိမ်ဆောက်တတ်ဖို့ရာအတွက်ဖန်တီးတာအိမ်ဆောက်ပြီးတော့ကစားတယ်အဲပလတ်စတစ်နဲ့မဲ့ကစားကစားဖုံမှုန့်နဲ့မဲ့ကစားကစားအဲ့ဒါတကယ်အိမ်မဟုတ်ဘဲနဲ့အဲအသုံးမကျတဲ့ဖုံတွေသဲတွေကိုအိမ်အဖြစ်နဲ့ဖန်တီးပြီးတော့ဆော်ကစားတယ်ဆိုတာသိရရင်ဒီတရားနားလည်လောက်ပြီမှန်လား ယာဝကိဝင်သာတေတုပန္သွားကာရကေတုအဝိကတရာဂဟွန်တိအဝိကတိသန္တာအဝိကတပေမအဝိကတပိပါဒအဝိကတပရိလာဟအဝိကတတဏလောဘတဏအရာကောက်တာပါပဲอืมဒါပါဠိဟောရကြောကြောဝဝနဲ့ဟောတာယာဝကိဝင်သာအကျင်မြလောက်သောကာလပတ်လုံးတေတုထို ပေတုပန်းသွားကားရကေတုထိုမြေမုံအင်ငယ်လေးတို့၌အဝိကဒရာကတတ်မဲ့မှုမကင်းကြကုန်သေးသည်အဝိကတေသန္တာလူလာမှုမကင်းကြသေးကုန်သည်အဝိအဝိကဒါပေမချစ်ခင်မှုမကင်းကြသေးကုန်သည်အဝိကဒါပိပါတာမွတ်သိမှုမကင်းကြသေးကုန်သည်အဝိကဒါပရိလာဟာ လောင်မြိုက်မှုမကင်ကြသေးကုန်သည်အဝိတတဏှာတဏိတမှုမကင်ကြသေးကုန်သည်ဟွန်းတိဖြစ်ကုန်၏တာဝထိုတမဲ့မှုမကင်ကြသေးသမျှကာလပါလုံးတာနိပန်သွာကာရကာနိထိုမြေမုံအင်ငယ်လေးတို့ကိုအန်လီယန္တိကံကြီးကြကုန်၏ကေလာယန္တိကစားကြကုန်၏တဏယန္တိ ဥစ္စာဒနာအဖြစ်နဲ့မှတ်ထင်ကြကုန်၏မမာယံတိငါပဲငါဥစ္စာပဲရဲ့လို့တတ်ဆွဲမှတ်ထားကြလေကုန်၏ဒါကရသော်ဘုရားဟောလိုက်တဲ့အဲ့ကလေးလေးတွေတဲ့ကလေးသူငယ်လေးတွေအဲ့ကလေးသူငယ်လေးတွေဟာမြေမှုအင်္ဂလေးတွေဆောက်ပြီးတော့ကစားကြတဲ့အခါမှာအဲ့ဒီမြေမှုငယ်အင်္ဂလေးတွေရဲ့အပေါ်မှာ တတ်မဲ့မှုလိုလားမှုနှစ်သက်မှုရှိနေသေးတယ်များကာလပတ်လုံးတဲ့အဲ့ဒါကလေးတွေနင်ကစားပြီးတော့နေကြတဲ့အဲ့ဒီနေမုံအိမ်ကလေးတွေကိုကတ်ကြည့်နေကြတယ်အဲ့ဒီနေမုံငယ်အိမ်ကလေးတွေရဲ့အပေါ်မှာပျော်ရွှင်ပြီးတော့ကစားနေကြတယ်တကယ်အနှစ်သာရဥစ္စာဒနာအနေဖြင့်လည်းပဲထင်မှတ်နေကြတယ်တဲ့ ကိုဆောက်တာတဲ့အိမ်ကိုအိမ်ငါအိမ်ဒါငါဆောက်တာတဲ့အိမ်ကငါအိမ်မတိနေတော့ငါအိမ်တိမင်းမိပွင့်သွားတယ်ကျွရင်ကတော့လာပြီးတော့ကားပြေရပြမလုံးနဲ့မကဲ့ရနဲ့အဲ့ဒါကျုပ်ဆောက်တတ်တယ်လို့ဆောက်ထားတာကျုပ်ကလည်းကျုပ်တော့လှတာပဲသတိအားဖြင့်ကလေးချင်းပြိုင်ကြတယ်ဆိုင်ကြတယ်ထောင်ကြလွှားကြတယ် ဝန်တူကြတယ်မနာလိုကြတယ်ဆိုတာတွေမဖြစ်ဘူးလားဘာဖြစ်လို့ဒီလိုအဲတတ်မဲ့မှုတဏှာကနေစပြီးတော့မေစရာတွေအိတ်သားတွေမာနတွေဒေါသတွေဆိုကြပါစို့အဲ့ဒါတွေဘာကြောင့်ဖြစ်လာရကုအကုသို့တရားတွေဘာကြောင့်ပွားလာရတယ်လဲဆိုရင်တတ်မဲ့နေလို့ပါပဲတဲ့လူရင်းကတော့ဘာဖြစ်လို့လဲတော့ တက်မဲ့နေတဲ့အခါကျအဖို့တန်အနေနဲ့ဆက်ဆက်တိမခံနိုင်တော့အောင်မစွဲလမ်းမူလားဒီဆောင်ဘုတ်တွေကတော့မရလဲကိစ္စမရှိတော့ပါဘူးရှေ့တုန်းကအဲတတ္တဝါတတ္တဝါဘယ်ဟာခေါ်ပါရတယ်နိခန္ဓာ၅ပါးကညိကခေါ်ရတတ္တဝါဒီအဲ့ဒါရထားရင်တော့တော်တော်လေးလုံလောက်ပါတယ် ဆောင်မုံတိုင်း၃ောက်ချပေးနေရင်တရားအရှိတော်တော်နဲ့ရောက်မှာမဟုတ်နော်အဲဆိုမဲ့ကလေးငယ်များဆော်ကစားလမ်းကြမြေမုံအိမ်ကလေးငယ်များဆော်ကစားလမ်းကြမြေမုံအိမ်ပေတာခိုက်တွင်ငါဟာထင်ငါပင်ပိုင်စိုးအိမ် သွေတာခိုက်တွင်ငါဟာထင်ငါပင်ပိုင်ဆိုအိမ်အဲ့ဒီအပေါ်မှာတွေ့တာနေသမျှကာလပါလို့ငါပဲငါဥစ္စာပဲငါပိုင်တာပဲလို့မစွဲလန်းကြဘူးလားရတောသာကောရာဒာကုမာရကာဝါကုမာရိကာယောဝါ တေသူပန်သွာကာရကေသူဝိကတာရာကဟွန်တိဝိကတိသနာဝိကတာပေမဝိကတာပိပါတာဝိကတာပရိယလာဟဝိကတတဏ္ဏသာရจิตာရာရာယာတော့အကျင်ခ၌ကုမာရကဝံကလေးသူငယ်တတို့သားလေးတို့ဒီလကောင်ကုမာရီကာယောဝါကလေးသူငယ်တတို့သမီးတို့ကလေးတို့ဒီလကောင် ပေတုပန္တရာကာရကေတုဒုံမြေမုံအင်္ဂွယ်လေးတို့ရဲ့အပေါ်မှာဝိကဒရာဂရာဂကင်းကြကုန်သည်ဝိကတိသန္တာသန္တာကင်းကြကုန်သည်ဝိကဒပေမာရှစ်မှုကင်းကြကုန်သည်ဝိကဒပိပတမွတ်သိမှုကင်းကြကုန်သည်ဝိကဒပရိလာဟာလောင်မြိုက်မှုကင်းကြကုန်သည်ဝိကဒတဏ္ဍာ တတ်မဲ့မှုတဏှာကင်းကြကုန်သည်ဟွန်တိဖြစ်ကုန်၏အထာကိုတို့အခါ၌တာနိပန်သွာကာရကာနိထိုမြေမုံအင်္ဂယ်လေးတို့ကိုဟထေဤစာလက်တို့ဖြင့်၎င်းပါရိဟိစာခြေတို့ဖြင့်၎င်းဝိကိရန္တိဖြန့်ကျဲကြကုန်၏ဝိတမန်တိမှုတ်လွင်ကြကုန်၏ဝိတံသေးတိဖြစ်စီကြကုန်၏ ဝိကိလနိယံကရွန်တိကစားဝေယုတ်သိမ့်ဒီကို ပြုကြပါကုန်တည်းကလေးသူငယ်တွေတဲ့အဲ့ဒီအင်္ဂလေးတွေမြေမွန်လေးတွေကိုအိမ်ချင်းနဲ့ဖန်တီးဆောက်လုပ်ပြီးတော့အဲ့ဒီပေါ်မှာတွေ့တာပြီးတော့နေသမျှအဲ့ဒီပေါ်မှာ သဘောကျနှစ်သက်ပြီးတော့အနေသမျှကာလပတ်လုံးအဲ့ဒီအင်္ဂလိပ်တွေကိုငါဟာပဲဆွဲပြီးအထိမခံနိုင်လောက်အောင်အပြည့်စီမခံနိုင်လောက်အောင်အတုမခံနိုင်လောက်အောင်ပါဇက်ကနေတောင်းမှအပြစ်ပြောမခံနိုင်လောက်အောင်ဆွဲလာမနေဘူးလားအိမ်မဲတိုက်ပဲကာပဲဘာပဲညာပဲနဲ့လဲအနှစ်သာရ မရှိတော်လဲအနှစ်သာရရှိတရားအဖို့မတန်တော်လဲဖို့တန်တဲ့အောင်အဖြင့်ဥလိုက်သေးလိုက်ကြီးကစားပြီးတော့မြတ်တို့သိမ့်ပိုင်မထားဘူးလားကစားတာအချိန်ကာလတော်တော်လေးကြာသွားကြာသွားတော့ရိုးလာရိုးလာတော့ပြင်းလာခမင်းကလည်းစားလာအိမ်ပြန်ခြင်းစိတ်ပေါက်လာပြီဟုတ်လား သူ့ဟာလေးကိုကဲ့ရတဲ့သေးတောင်မှမခံနိုင်အောင်လာကြည့်တာတောင်မှမကြိုက်တော့အောင်တိတ်ပြီးတော့စွဲလန်းပြီးတော့အထီအတို့တောင်မခံနိုင်လောက်အောင်သဘောကျနေပြီးပြင်းလဲပြင်းရောအဲ့ဒီပေါ်မှာစွဲလန်းတတ်မှတ်တဲ့တဏှာမရှိတော့သူများတွေတိုးလို့ထိလို့တောင်မခံနိုင်တဲ့ဟာကိုတခါတည်းခြေကောင်းနဲ့ဂံပြက်လက်နဲ့မဲတခါတည်းပြီးဖွာလန်ကျအောင်လှုပ်ပြစ်ပြီးတော့ကစားပွဲရုပ်သိမ်းကြသို့ပြန်ကြသို့လို့ဆိုပြီးတော့လည်းပဲဘာမှအနှစ် အဲ့ဒါတတ်မဲ့မှုမရှိတော့ဘဲနဲ့နောက်တောင်ပြန်ပြီးလမ်းမကြည့်တော့ဘဲနဲ့အိမ်ပြန်သွားကြတယ်တဲ့ဒါကလေးလေးတွေဘသူတွေပါလဲမာယလားကဲဆို တွေ့တာကင်းတော်ပြင်းမုံပေါ်ချက်တော်ကစားခြင်း တွေ့တာကင်းသောပြင်းမုံပေါ်ဖြစ်တော်ကစားခြင်းကစားတဲ့အချိန်ပေါ့ဖြစ်ပြီးတော့ပြစ်လိုက်ပြီးတော်ပြီးတန်းပြီးအဲ့ဒီပေါ်မှာတွေ့တာမှုမရှိတော့ဘူးဆိုရင်ဖြင့်ကစားပွဲမယုတ်သိမ်းဘူးလားဧဝမေဝခောရာဒတုံမေဟိ ရူပံဝိကိရဒဝိဓမ္မဒဝိတံသေထဝိကလိနိယံကရောထတဏ္ဏယပฏิပိသထဝေရဏံပညာသင်္ခါရေဝဉာဏံဝိကိရဒဝိဓမ္မဒဝိတံသေထဝိကလိနိယံကရောထတနခယာယပฏิပိသထရသော်ဗျာလားခုနကတော့ဥပမာဥပမေယဟပြနေဒီတစ်ခါကြတော့မှတရားဟောတော့တာဟုတ်လား ဒီတခါကျတော့မှလူရင်းအချက်ရောက်လာဒါရာချက်ဒါရာဒါဧဝမေဝခောအဲ့ဒီကလေးလေးတွေရဲ့ပုံပမာအတိုင်းသာလည်းယင်တုံမေဤသင်တို့သည်လည်းရူပံယုတ်တရားကိုဝိကိရထဖြန့်ဝိကိရထဖယုဖယဲဖြန့်ကျက်လိုက်ကြကုန်သောဝိဓမထ မုတ်လွင်လိုက်ကြကုန်လောဝိတံသေထဖြည့်စီလိုက်ကြကုန်လောဝိကလနိယံကရောထာကစားပွဲရုပ်သိမ်းဒီကိုပြုကြကုန်လောတနခရာယတနာကုံဖို့ရာပฏิပိစ္ဆထာကျင့်ကြပါကုန်လောဝိနာဝိနာကိုပညာပညာကိုသင်္ဃာရီသင်္ဃာရတို့ကိုဝိညာဏံဝိညာဉ်ကိုဝိကိရထာဖြန့်ကျဲကြကုန်လောဝိဓမထ အေမုတ်လွင်ကြကုန်လောဝိတံတေထဖြည့်ရှိကြကုန်လောဝိကရဏိယံကရောထကစားဝယ်ရုပ်သိမ်းဒီကိုပြုကြကုန်လောတနခရာယတနာကုံယတနာကုံဘုရာပฏิပိသထအကျင့်ကြကုန်လောသာရจิตာရဒတနခယောတနာကုံခြင်းသည်နိဗ္ဗာန်ဒုက္ခခသိင်ချုပ်ပြခြင်းသည် ဧကိံအမှန်မြတ်နိဗ္ဗာန်ဖြစ်ပါပေသတည်းအဲ့ဒါမြတ်စွာဘုရားဟောကြားတဲ့တရားပဲจิตာရာဒတဲ့အခုငါဘုရားဟောပြခဲ့တဲ့အတိုင်းပါပဲတဲ့သင်တို့လည်းပဲပုတုဇဉ်လောက ပုထုဇဉ်ဘဝမလွတ်ကြသေးသမျှခန္ဓာ၅ငါခန္ဓာ၅ပါးရဲ့အပေါ်မှာငါဥစ္စာပဲငါပဲလို့ဆွဲလန်းပြီးအဲ့ဒီပေါ်မှာသာယာတတ်မဲ့ပြီးတော့နေခဲ့ကြတာအစမတင်တန္တရာတခွင်ကာလပတ်လုံးတန္တရာရှိခဲ့လာပြီတဲ့တန္တရာမရှိခဲ့ဘူးလားဘလောက်ရှိခဲ့တာတဲ့လဲအစတောင်မထင်ဘူးတဲ့ဟုတ်လားရှိတာတော့ ပြောမနေနဲ့တော့အစတောင်မထင်တော့ဘူးဆိုရင်မှန်းလို့ရပါသေးရလားမရဘူးအဲ့စမတင်သံ္ဗရာတခွင်ကာလပါလုံးခန္ဓာ၅ပါးရဲ့အပေါ်မှာငါပဲငါဥစ္စာပဲလို့ဆွဲလံပြီးတတ်မဲ့တဲ့တဏှာတွေပွားကြကြတယ်တဲ့တဏှာပွားတာကစပြီးတော့မစ္စရိယတွေအိဗ္ဗာတွေမာနတွေဒေါသတွေ စတဲ့ကိလေသာတွေကိုအနွယ်ငင်းတခြင်းပါဆိုတာလို့အကုန်လုံးပွားပြီးတော့လိုက်ပါမလားဘူးလားဆိုကြည့်မယ်ဤပုံပမာမြာတတာခန္ဓာ၅ပါးအိဤပုံပမာမြာတတာခန္ဓာ၅ပါးအိ တို့လူရဲ့နှရဲ့ဗြမရဲ့မိမရဲ့ယောက်ျားရဲ့ခေါ်နေတာဟာခန္ဓာ၅ပါးအစုပါပဲပါတယ်လို့အဲဒီခန္ဓာ၅ပါးအစုပေါင်းတွေကို လူအိမ်နှအိမ်ဗြမအိမ်မိမအိမ်ယောက်ျားအိမ်ယောက်ျားပဲမိမပဲတတ္တဝါပဲရဲ့လို့စွဲပြီးတော့နေကြတာဖြစ်တယ်တဲ့မှန်လားသို့တွေ့တာ kait တင်ငါဟာချင်း ငါပင်ပိုင်ဆိုးအိမ်တတာခိုက်တွင်ငါအထင်ငါပင်ပိုင်ဆိုးအိမ်ဒီခန္ဓာ၅ပါးရဲ့အပေါ်မှာတွေ့တာပြီးတော့နေသမျှကာလပတ်လုံးငါပဲငါဥစ္စာပဲငါဆိုးရတာပဲငါပိုင်တာပဲငါဆိုင်တာပဲနဲ့စွဲမနေကြကြဘူးလား တတ်မဲ့မနေကြဘူးလားအဲလိုဆွဲလန်းပြီးတော့နေခဲ့ကြတယ်ကလေးတွေအိမ်ကိုအတုအထိအပြောဆိုအကြည့်စုမခံနိုင်တော့အောင် ကိုပိုင်တယ်ကိုဆိုင်တယ်ဆိုတဲ့ကိုခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ကိုမိသားစုနဲ့ပတ်သက်ပြီးတော့ကိုပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့လည်းပဲအိတ်သားမစ္စရိယမာနဒေါသစတဲ့ကိလေသာတွေတန်ရောစဉ်တွေကမဖြစ်ခဲ့ကြဘူးလား အဲ့ဓာတွေကိုစိတ်ထဲနှလုံးထဲမှာဖြစ်ပေါ်ယုံစူပွက်ယုံမြမကာပဲနဲ့မထိမ့်သိမ့်နိုင်တဲ့အခါပါဇက်ကလည်းေဒုစရိုက်တွေပြုတ်လို့ကိုကာယကံအားဖြင့်လည်းဒုစရိုက်တွေပြုမှားခဲ့ကြတဲ့အတွက်တန်ត្រာထဲမှာမဆင်းရဲခဲ့ကြဘူးလားတန်ត្រာထဲထီအောင်ဆွဲချလိုက်တော့တော်တော်ရှည်သွားတာပေါ့လေအခုပစ္စုကံလောကလောကမှာပင် ငါပဲငါဥစ္စာပဲငါအိမ်ပဲငါပဲအေးငါကိုပဲစသည်ဖြင့်စွဲပြီးတော့နေတဲ့အခါမှာဒီဘာမှအသုံးမကျတဲ့ဖုံမှုန့်ပမာတူတဲ့ရုပ်ဝေဒနာတင်ညာတင်္ကာရဝิญဉ်ခေါ်တဲ့အနှစ်သာရမရှိတဲ့ဟာရဲ့အပေါ်မှာစွဲလန်းတမဲ့ရင်ကနေပြီးတော့ဣတ်တာပွားတယ်တဲ့မစ္စရိယဖြစ်တယ်တဲ့ဒါတွေမလားဘူးလား မစ္စရာဖြစ်တော့ကိုယ်တာပိုင်ခြင်းနဲ့ဆိုင်ခြင်းနဲ့သူများပိုင်တာဆိုင်တာမကြိုက်ဘူးကိုယ်တာရခြင်းနဲ့သူများရတာမကြိုက်ဘူးကိုယ်တာကြော်ကြားခြင်းနဲ့သူများကြော်ကြားတာမကြိုက်ဘူးဒီလိုမို့လားအဲ့လိုဖြစ်ပြီးတော့လားအဲ့လိုဖြစ်လာတဲ့အခါကျတော့ယံဖြစ်ကြတယ်တဲ့ဘာဖြစ်ကြပါလဲယံဖြစ်တယ်ဆိုတော့ညင်းညခုံညတော့တဘို့ ငါမှန်တယ် तू မှားတယ် तू ငါမှန်တယ် तू မှားတယ် तू မှားတယ်ငါမှန်တယ်ကိုယ့်ဘက်ကတော့မှန်နေတယ်ပဲ तू ကမှားနေတယ်အဲ့လိုရဖြစ်ဟုတ်လားအဲ့တော့ငါမှန်တယ် तू မှားတယ်ငါမှန်တယ် तू မှားတယ်ငါလည်းအများရန်ပါနေတာဟုတ်ဗျအဲ့လိုအဲ့တော့ငါနဲ့ပတ်သက်ပြီးတော့တခါလဲဒီညညခုံည အဲပြောကြဆိုကြဆဲကြဆိုကြရိုက်ကြနှစ်ကြသတ်ကြဖြတ်ကြခိုးကြဝက်ကြအဲမောက်မောက်မာမာကျင်ညာဒါတွေမဖြစ်ဘူးလားကြောက်เสียမကောင်းဘူးလားတယောက်နဲ့တယောက်ရံဖြစ်တာအဲ့ခန္ဓာ၅ပါးအပေါ်မှာငါထင်ပြီးတော့တတ်မဲ့တဲ့တဏှာရှိနေလို့ရံဖြစ်တာဗျာဘာရှိနေလို့ ဟိုတယောက်နဲ့တယောက်ရံပြစ်တာတစ်ဖွဲ့နဲ့တစ်ဖွဲ့မတည့်တာတတိုင်းပြည်နဲ့တတိုင်းပြည်စစ်တိုက်တာဒီဟာကလာတာပဲမှန်လားအရင်ကတဏှာပဲတဏှာရဲ့နောက်ဆုံးမှာအိသားတို့မစ္စရိယတို့อืมဒါတဲ့ကိုလိုသူများကောင်းစားသည်မှဝန်တို့ကမစ္စရိယတန်ရောစဉ်ကိုတဲ့တာကိုမနာလို့ခေါ်ဆိုအိတ်သာပင် ဆိုတာတွေမလာဘူးလားဗျာအဲ့တော့အိတ်တမစ္စရာတွေပွားပြီးဆိုလို့ရှိရင်ပြန်ကဘာစစ်ကြီးမီးလောင်တော့တာပဲကဘာစစ်ဖြစ်ပြီးတကဘာလုံးမီးလောင်တော့တာပဲတရန်ပြည်လုံးမီးလောင်တော့တာပဲတမျိုးနယ်လုံးမီးလောင်တော့တာပဲတရက်ွယ်လုံးမီးလောင်တော့တာပဲဒိန်လုံးမီးလောင်တော့တာပဲတယောက်လုံးမီးလောင်တော့တာပဲတဲ့မှန်လား တရားမင်းဒီကံဤကြတော့ဒီဒီတော့မယ်နမိတ်၅မျိုးပေါ်တယ်ဆိုတော့ဒီတော့မယ်ဆိုတာသိတဲ့အခါကျတရားမင်းစိတ်ထက်ပထမဆုံးငါဆွဲလေးနဲ့စအဲခုနှစ်ရက်နေတေးရတော့မယ်တေးရင်ငါလိုတရားတူရောက်လာတော့မယ်နဂရီငါးသန်းသောငါပိုင်တဲ့နတ်သမီးတွေကို သူပိုင်သွားတော့မယ်အဲ့ရစားတာလေ ငါပိုင်ခဲ့တဲ့နေရာကြီး तू ပိုင်တော့မခံနိုင်ဘူးဒီလိုလာတာကိုဗျမှန်ရလားဘသူပါလဲမှတ်တာတော့တရားမင်းတရားမင်းသွားမလုပ်လိုက်ကြနဲ့တရားမင်းပြောတာနော်ဘသူပြောတာတရားမင်းတရားမင်းအဲ့လိုဖြစ်လာငါပိုင်တဲ့နေရာကြီး तू ပိုင်သွားတော့မယ်အဲငါအုပ်ဆိုးတဲ့နေရာကြီး तू အုပ်ဆိုးသွားတော့မယ်အဲ့ဒါအစနှမျိုးတာဘာဖြစ်တာပါလဲနှမျိုးတာပေါ့ဗျအဲ့ဒါမစ္စရိယခေါ်လေဗျဘာခေါ်တော့ အဲဟိုဘက်ကကြည့်ဒီတိုင်းပဲဒီဘက်ကကြည့်ဟိုတိုင်းပဲဒီခါတည်းအတူတူပဲဟုတ်ကလားအဲ့လိုကိုသားပိုင်ရင်တာသူများပိုင်မကြိုက်ဘူးမှန်လားအေးကိုသားအုပ်ဆိုးရင်တာသူများအုပ်ဆိုးရင်မကြိုက်ဘူးဒါပါလေမစ္စရိယာမှန်လားအေးသူများလှုပ်တဲ့အခါကျကိုယ့်ရဲ့သားသွားရင်ခက်ပဲအဲ့ဒါငါငါပိုင်ခဲ့ခြင်းတုန်းကတည်းက तू ကငါတဲ့တာအောင်လှုပ်သွားလို့ရှင်တော့ဒုက္ခပဲလို့တရားမြတ်အိတ်တာဘောမဖြစ်ဘူးလား မစ္စရာကောရှိတယ်အဲ့ဒီအိတ်တမစ္စရာနှမျိုးနှိမ့်ဆက်နေတော့ဘသူစီပြေးတော့ခရားစီသေးတာနော်အဲပြေးစရာပြေးစရာများမှားပြီးမပြေးကြနဲ့တော့ပြေးလို့ရှိရင်ဘယ်ပြေးပါဘုရားစီပြေးကြနော်တခြားပြေးသွားရင်တော့ဒုက္ခရောက်ကုန်လိမ့်မယ်နော်ပြေးစရာနေရာလေးလည်းဘုန်းကြီးအရင်ပြထားရတာကြတကယ်လို့ပြေးစရာရှိရင်ဘယ်ပြေးပါဘုရားစီပြေးနော်ဘုရားစီပြေးရတဲ့တရားက မှန်လားပါဗျာမဲသူကတခြားဆိုတော့ကြီးကြီးကျယ်ကျယ်ရှောက်တယ်သူ့အကြောင်းသူမရှောက်ဘဲနဲ့သူများတွေလှည့်ပြီးတော့ချမှန်လားပါဗျာလောကမှာတတ္တဝါတွေဟာရံမဖြစ်ချင်ကြဘူးဖေဟာတတ္တဝါတွေဟာဘေးဒုက္ခလည်းမဖြစ်ချင်ကြဘူးဖေဟာဒါတရားလျှောက်တာအဲ့ဒါရံမဖြစ်ချင်မဲနဲ့ရံဖြစ်ကြတယ် ဘေးဒုက္ခမတွေ့ခြင်းပဲနဲ့ဘေးဒုက္ခတွေ့ကြရတယ်အဲ့ဒါဘာကြောင့်ပါလဲမြတ်စွာဘုရားသူ့ပိုက်တဲ့အိတ်တာနဲ့မရှိရတော့ထဲ့မပြောဘူးသွားတတ္တဝါတွေနဲ့လုံးချဟုတ်လားအဲ့ဒါရံမဖြစ်ခြင်းပဲနဲ့ဖြစ်ရတယ်အဲနောက်ပြီးစိတ်မဖြစ်ခြင်းပဲနဲ့ဖြစ်ရတယ်ဘေးဒုက္ခမတွေ့ခြင်းပဲနဲ့တွေ့ရတယ်အဲ့ဒါဘာကြောင့်လဲဘုရားအဲ့ဒါတက္ကပညာသုတ်တန်ဆိုတာမာဇီဆရာတော်ဘုရားကြီးဟောထားတာအဲစာတုံးထွက်ပြီးဒီမှာအဲ့စာကိုဖတ်ခြင်းလည်းဖတ်ကြည့်ကြအဲ့တော့ ဘာကြောင့်ပါလဲဗျာအဲ့တော့မြတ်စွာဘုရားကတန်းပြောတယ်တကားတော်တရားနဲ့အိတ်တာမစ္စရိယာရှိနေလို့တဲ့ဘာရှိနေလို့တဲ့ယံဖြစ်တာဘာကြောင့်ဘေးဒုက္ခတွေနဲ့တွေ့တာဘာကြောင့်လဲအေးအဲ့ဒါကြောင့်အဲ့တော့ယံမဖြစ်ခြင်းမှုဆိုရင်အိတ်တာမစ္စရိယာကင်းအောင်ကျင်း ဘေးဒုက္ခမတွေ့ကြဘူးဆိုရင်ဒါပဲအဲ့ဒါပဲဘုရားကဟောလိုက်တာအဲ့လိုဟောတော့ဝေဒနာနုပဒနာအတိဆွဲသွားပြီးတော့ရောက်သွားပြီးတော့ဘုရားဟောတဲ့တရားတရားနာကြားရဲ့နှလုံးသွက်อืมသူကတော့အဲလက်ရှိစည်းစိမ်ကလေးကိုလည်းမစွန့်လို့ရပဲနဲ့နောက်တော့ကိုယ့်တဲ့သားတဲ့တရားလဲပုံမလာတဲ့တရားလေးလူကျင်တာသူလူကျင်တာ အဲ့လိုရင်တော့ဒီအိတ်တာမစီရကင်းအောင်ကျင်ခိုင်းတာပဲတခြားဘာဘာခိုင်းတော့အဲအဲ့လိုကျင်ခိုင်းလိုက်တော့တရားရသွားတယ်တရားရတော့တခြားသောတာပန်ဖြစ်သွားရောတခြားဘာဖြစ်သွားအသောတာပန်လည်းဖြစ်ရောသူ့အရင်ပြုလုပ်ခဲ့တဲ့ကုသိုလ်အကျိုးပေးတရားအဖြစ်အဟောင်းကုန်သွားတော့တရားအသစ်အဲ မရခင်တရားအဟောင်းခန္ဓာသုတေသွားသုတေသွားပြီသူကဒီတရားစီစဉ်ပြန်လိုလားတဲ့ဆန္ဒရှိတော့သောတာပန်ဖြစ်ပြီးသားပုဂ္ဂိုလ်ကိုလိုချင်တဲ့စီစဉ်ချမ်းသာဘဝပြန်ရတော့ဒီမှာပဲဥပပတရားအတ္တဖြစ်သွားတယ်။ဟာဖြစ်သွားဖယားရှိမှတရားအဟောင်းနဲ့တရားအတ္တပြောင်းလဲသွားတယ်ဗျာဟုတ်လားဒါပြောင်းလဲသွား တရားဟောင်းနဲ့တရားအသစ်လဲသွားတာဆိုင်တာဝန်ကငိုက်နေသလားမသိဘူးမသိလားနော်တခါတည်းငိုက်နေလို့လားဘာဖြစ်နေလို့လားမသိဘူးတခါတည်းဒီတရားအဟောင်းနဲ့အသစ်လဲလိုက်တာဖရာအရှိမဖရာနဲ့တရားနှစ်ဦးပဲသိတယ်တဲ့ကြံတဲ့နတ်တွေသိရလားနောက်ကပါလာတဲ့နတ်သမီးတွေဒါတရားငါတို့နဲ့အရင်တော့ပေါင်းခဲ့တဲ့တရားပဲလားနောက်ထပ်အသစ်တရားတယောက်လားသိကူမသိဘူးဒီဒီနားတယ်မဲအဟောင်းဖြောက်ပြီးတော့အသစ်ရောက်သွား အဲ့တော့သူ့လက်ရှိစည်းစိမ်လဲဘာရပြန်ရတယ်သူ့စည်းစိမ်ကိုလွှမ်းမိုးအုပ်ချုပ်မဲ့နောက်တကြားအစ်စ်လဲပေါ်မလာတော့ဘူနေမြဲကြားနေမြဲပိုင်ဆိုင်တဲ့နေရာမှာပြန်ပြီးပန်ကျင်ရဲ့အဲ့ဒါတရားမင်းလိုခြင်းမှန်လားဘယ်လိုခြင်းอ่ะအေးအိတ်တာမစ္စရိယကင်းသွားရင်ကိုလိုတာအကုန်ရဤမှန်လား အဲဒီတော့အဲ့ဒီလိုဖြစ်သွားတယ်တဲ့တဏှာစွဲလမ်းမှုရှိနေလို့ရှိရင်အိတ်တာမစ္စရိယာတွေပွားတဏှာမကင်းသေးတော့အိတ်တာနဲ့မစ္စရိယာကင်းအောင်ဆိုရင်သောတာပန်ဖြစ်ရင်အိတ်တာမစ္စရိယာကင်းပါတယ်တဲ့မှန်လားအဲဤပုံပမာမြတ်တာတာခန္ဓာ၅ပါးအိမ်တွေ့တာကြိုက်တွင်ငါထင်းငါပင်ပိုင်ဆိုအိမ်တွေ့တာကင်းသောပြင်မုံပေါ်ဖြစ်တော်ကစားခြင်းကဲဆိုမဲ့တွေ့တာကင်းသော ပြင်းမုံပေါ်ချက်တော်ကစားခြင်းအပေါ်ကဟာနဲ့အတူတူပဲနော်အဲအိမ်ပမာထခန္ဓာငါပေရှားဖြက်ချိုးနေအိမ်ပမာထခန္ဓာငါပေရှားဖြက်ချိုးနေအိမ်ပမာထ ခန္ဓာငါပယ်ရှားဖြစ်ချိုးနေပဲအိမ်ပမာလိုပဲထားပြီးတော့မြေမုံကိုဆောက်တဲ့အိမ်ပမာပဲထားပြီးတော့ခန္ဓာ၅ပါးကိုလည်းပဲအဲ့ဒါသိတွဲတာမနေကြနဲ့တော့တဲ့ခန္ဓာရဲ့အပြစ်ကိုမြင်ကြတော့ခန္ဓာသုံးကြတာသိကြတော့ခန္ဓာအနိပါရမရှိတာသိအောင်လုပ်ကြပြီတော့လို့ဘုရားမဟောဘူးလား ကလေးငယ်တွေမြင်ကိုတီဆောက်တာတယ်မြင်မို့အင်းငယ်တဲ့လေးတွေအပေါ်မှာတွေ့တာကင်းတော့ကိုခြေတောင်းနဲ့ကိုလည်းနဲ့နင့်ကံဖြည့်ဖြက်ပြီးတော့ကစားပွဲရုပ်သိမ်းကြသလိုမိမိတို့မသိတဲ့အဝိဇ္ဇာကစပြီးတော့ဒီခန္ဓာအိမ်ကိုလိုချင်ပြီးတော့တိဆောက်ခဲ့ကြတဲ့မိမိတို့ရဲ့ခန္ဓာဘသူဆောက်ပြီးတဲ့အိမ်ပါလေကိုယ့်အကိုဆောက်လာတာပဲအဲ့ဒီအိမ်အပေါ်မှာ တွေ့တာမူကင်းသွားအောင်အဲ့ဒီအိမ်ဟာမြေမုံကလေးတွေကိုစောက်ထားတယ်ဆိုတာမြေမုံလောက်မှအသုံးမကျဘူးဆိုတဲ့ခန္ဓာ၅ပါးရဲ့အစစ်အမှန်တွေကိုသိသွားအောင်ကြည်တတ်မြင်တတ်ဖို့ရှုတတ်မှတ်တတ်ဖို့အရေးမကြီးဘူးလားအဲ့ဒီခန္ဓာအိမ်ကင်းသွားအောင်ခန္ဓာအိမ်ပေါ်မှာ တွေ့တာမှုရက်စဲသွားအောင် ပြတ်စဲသွားအောင်ကျင့်ညာတဲ့မှန်လားအရိယာသူတော်မြတ်တွေ ဘုရားပစ္စေကဗုဒ္ဓယန္တာရှင်မြတ်တွေခန္ဓာ၅ပါးအနိတ္တရာမရှိဘူးဆိုတာသိပြီးဒုက္ခသစ္စာမှသိပြီးတော့ဒုက္ခမှန်သိတော့အဲ့ဒါကိုလိုချင်တဲ့ဒုက္ခပြေကြောင်းသမှုရိယသစ္စာလည်းပယ်ပြီးတော့និရောဓဆိုက်ပြီးတော့မေဃသစ္စာတွေပွားပြီးတော့အဲ့ဒါနိဗ္ဗာန်တကားပွင့်မသွားဘူးလားပွင့်သွားတယ်တဲ့အဲ့ဒါကိုသိအောင်ကြိုးစားအားထုတ်ရမယ်တကယ်ဆိုကြည့်မယ်ပြည့်လွင်ဖြံကျဲ ကစားပွဲရဆဲရုပ်သိငြိမ်ပြစ်လင်ပြန်ကျဲပြစ်လွင်ပြန်ကျဲကစားပွဲရဆဲရုပ်သိငြိမ်ပူလောင်တနာကင်းအောင်သာကျင့်ပါအကျဉ်းချင်းပူလောင်တနာကင်းအောင်သာကျင့်ပါအကျဉ်းချင်း တဏှာကင်းကနိဗ္ဗာနမုတ်ချဝင်စာငိမ့်တဏှာကင်းကနိဗ္ဗာနမုတ်ချဝင်စာငိမ့်ခန္ဓာငါးတံအိမ်ဖြည့်ရန်ကျင့်ကြံတတိပဋ္ဌာန်ကိုခန္ဓာငါးတံအိမ်ဖြည့်ရန် ကျင့်ကြံတတိပဋ္ဌာန်ကို ပူလောင်တနာကျင့်အောင်သာကျင့်ပါတတိပဋ္ဌာန်ကိုပူလောင်တနာကျင့်အောင်သာကျင့်ပါတတိပဋ္ဌာန်ကိုအဲ့ဒါတဏှာကင်းအောင်ပါကျင့်အဲနိဗ္ဗာန်ရောက်အောင်ပါကျင့် တတိပဒံကိုကျင့်ပါအဲတော့တတိပဒံသည်ဟူသော ခြေထောက်နဲ့တတိပဒံသည်ဟူသောလက်နဲ့အဲ့ဒီခန္ဓာ၅ပါးသည်ဟူသော မြင်မုံအိမ်လေးတွေကိုဖြန်ကျဲပြစ်ကြကံကြောက်ပြစ်ကြမှုတ်လွင့်ပြစ်ကြကစားပွဲရုပ်သိမ်းလိုက်တော့တဲ့ဘာရုပ်သိမ်းရခင်ဗျားတို့ကဘာနဲ့ကစားဟုတ်လား လူလောကလူဘဝအဖြစ်နဲ့ဘာလုပ်နေကြအဲကစားနေကြတာပေါ့ဗျာလူအိမ်ဆောက်ပြီးကစားနေကြတာဗျာဟုတ်လားဘာအိမ်ဆောက်တာပါအဲလူအိမ်ဆောက်ပြီးကစားနေကြတာအဲကလေးလေးတွေလိုပဲဘယ်သူလိုပါလဲနမလေးအနှစ်သာရရှိသလိုလိုဟုတ်သလိုလိုမှန်သလိုလိုအဲတကယ်ကိုအဖို့တန်သလိုလိုမထင်ရဘူးလား အဲ့တော့ဒီအပေါ်မှာညင်းငွေစိတ်ကြရအောင်အမှန်သိဖို့အရေးမကြီးဘူးလားအမှန်သိအောင်ဗာကျင့်ရမယ်အတိပဌာန်အတိပဌာန်တရားဆိုတာတို့ဓွာရ6ပါးနဲ့အာယုံ6ပါးစုံတဲ့အခါပေါ်လာတဲ့ယုံ nant တရားတွေကိုမြင်တိုင်းမြင်တယ်ကြားတိုင်းကြားတယ်နံတိုင်းနံတယ်စားတိုင်းတွေးကြည့်တိုင်း စိတ်ကူးတာအဲ့လိုရှုတာဘာခေါ်လဲအဲတတိပဋ္ဌာန်တရားကျင့်တယ်ခေါ်တယ်အဲ့လိုရှုပွားတာတတိပဋ္ဌာန်ရှုတယ်ခေါ်တယ်ဝိပဿနာရှုတယ်ခေါ်တယ်ဝိပဿနာကျင့်တယ်တတိပဋ္ဌာန်ကျင့်တယ်ဝိပဿနာပွားတယ်တတိပဋ္ဌာန်ပွားတယ်ခေါ်ဘူးလားဝိပဿနာတရားအားထုတ်တယ်တတိပဋ္ဌာန်တရားအားထုတ်တယ်လို့မခေါ်ဘူးလားအဲ့လိုကျင့်မှာအဲ့လိုကျင့်လာလို့ရှိရင်တဲ့ အဲအခန္ဓာလို့ခေါ်တဲ့ द्वार သကုသောတာကာနာသင်္ဝါကာယမနလို့ခေါ်တဲ့ထံအခန္ဓာ6ပါးနဲ့ရူပယုံတတယုံကနာဝရတယုံပရပယုံဓမ္မယုံလို့ခေါ်တဲ့အတိုက်တ6ပါးအခန္ဓာ6ပါးနဲ့အတိုက်တ6ပါးတွေ့တဲ့အခါတိုက်မိတဲ့အခါဆုံမိတဲ့အခါရောက်တော့သက္ကုဝိညာဉ်သောတာဝိညာဉ်ကာနာဝိညာဉ်စိတ်ဟာဟောသည် ဘာတက်6ပါးပေါ်တယ်ဘာနဲ့ဘာနဲ့တိုက်လို့အခန္ဓာ6ပါးနဲ့အတိုက်ဓာတ်6ပါးတွေ့ဆုံတိုက်မိလို့အပွင့်ဓာတ်6ပါးပေါ်တယ်အဲလိုအပွင့်ဓာတ်6ပါးပေါ်လာတဲ့အခါမှာသကုဒ္ဒရာဝီထိစတဲ့ဝီထိတွေမကြရလေဝီထိတွေကြလာတဲ့အခါတဲ့အဲ့ဒါ မျက်စိနဲ့အသင်္ခါယုံမြင်သိတာကနာနာနဲ့သံဃာယုံကြားသိတာကနာစသည်ဖြင့်အမှန်ကိုသိရလေအောင်မြင်ခိုက်မှမြင်နေကြားခိုက်မှကြားတယ်စသည်ဖြင့်မရှုရဘူးလားရှုရပါတယ်အဲဒီလိုရှုတဲ့အခါမှာမျက်စိနဲ့အခြင်းဆုံးလဲဆိုရင်မျက်စိနဲ့အခြင်းကယုံမြင်သိတာကနာမဲအမျက်စိနဲ့အခြင်းဆုံးလိုက်တာကအကြောင်းမြင်သိမှုပေါ်တာကအကျိုး မှန်လားအဲ့လိုအကျိုးပဲအဲ့လိုအကြောင်းနဲ့အကျိုးရုံးနေတာနှမျိုးများရှိတယ်ဆိုတာကိုမြင်ခိုင်းမှမြင်တယ်လို့မှတ်ပြီးသိသွားအောင်ရှုဖို့လိုတယ်မလိုဘူးလားအဲ့ဒီမျက်စိရဲ့အဆင်းရဲ့မြင်သိရဲ့ဒီသုံးခုသွေးဆုံးသွားတာကိုတော့ဖတ်တာလို့ခေါ်တယ်။ဘာခေါ်လဲ။ဖတ်တာခေါ်တယ်ဖတ်တာစကားပြောတော့လူတွေရဲ့ဟောရတဲ့မှာ ညရှာလိုက်ရတာအေးငါကိုမွန်းလို့ခုမှတွေ့တော့တယ်ဆိုလားတွေ့တာပါပါလေဖတ်ပါတယ်ဗျာနော်အဲတွေ့တာအာယုန်နဲ့စိတ်နဲ့တွေ့သွားတာကိုဖတ်တာသုံးမျိုးစုံသွားတာကိုဖတ်တာအဲဖတ်တာဖြစ်ပြီဆိုလို့ရှိရင်မြန်ကောင်းတဲ့အာယုန်ဆိုရင်အဲ့ဒါဒုက္ခဝေဒနာခံစားတယ်မကောင်းတဲ့အာယုန်ဆိုရင်ဒုက္ခဝေဒနာခံစားတယ်အဲ့ဒါ နောက်ပြီးတော့မကောင်းမဆိုးဆိုရင်ဥပိ္ပခဝေဒနာဖြစ်တယ်အဲ့လိုကောင်းတာလေးကိုသိသွားရင်လည်းပဲမြင်လို့ကောင်းတယ်ဆိုတာသိပြီးတော့ပျောက်သွားရပျောက်သွားတာလေးသိရအောင် မကောင်းတာဆိုရင်လည်းပဲမြင်လို့မကောင်းမှုဆိုတာပေါ်သိပေါ်ပြီးတော့ပျောက်သွားတာလေးသိရလေအောင် မကောင်းမဆိုခါရွရွမြင်နေကြအာယုံပဲဆိုလို့ရှိရင်လည်းပဲဥပိ္ပခဝေနာပေါ်ပြီးပျောက်သွားတာသိရလေအောင်ဘယ်လိုမှတ်မလဲမြင်တယ်ပဲ မြင်တာကိုယုံမှန်းသိအောင်မြင်တယ်ပဲအချင်းကိုယုံမှန်းသိအောင်မျက်စိကိုယုံမှန်းသိအောင်မြင်တယ်မှအဲမျက်စိနဲ့အချင်းဆုံးတဲ့အခါမြင်သိမှုလေးပေါ်တဲ့နာမ်ကိုနာမ်မှန်းသိအောင်ဘယ်လိုမှမြင်တယ်မှမျက်စိရောအချင်းရော မြင်သိလျောသုံးဆုံးသွားတဲ့တွေ့တဲ့ဖတ်တာသဘောလေးသိအောင်ဘယ်လိုမှမြင်တယ်မှမြင်လို့ကောင်းတယ်မကောင်းဘူးခါယူပဲဆိုတာသိအောင်ဘယ်လိုမှမြင်တယ်မှ ဝေဒနာပစ္စယတဏှာဆိုတဲ့ဘက်ကိုတော့မကူးစီနဲ့တဲ့ဒီနားတယ်မဲ့ပြတ်ပါစေတဲ့ဟုတ်လားအဲဝေဒနာပစ္စယဘာကုန်မလဲတဏှာတဲ့ဗျာမြင်လို့ကောင်းတာလေးတွေ့ရတော့ဘယ်လိုသဘောကျသဘောကျတယ်မြင်လို့ကောင်းတယ်ဆိုပြီးအဲ့ဒီပုံမှာသဘောမကျဘူးလားသဘောကျတော့ဒါလေးပျောက်မသွားအောင်တခါလိုက်ပြီးကတ်ပြီးတော့အဲ့ဒါကြည့်နေကြတာဘူး မှန်လားဒါမျိုးလေးနောက်ထပ်ပေါ်ပါစီဒါမျိုးလေးနောက်ထပ်ပေါ်ပါစီဆိုတော့ဘာဖြစ်ပါလဲလောတဏှာဖြစ်လာပြီတဏှာဖြစ်လာ မြင်လို့ကောင်းယုံလေးတုန်းကတော့ဝေဒနာအဲဒါလေးကိုထပ်ပြီးမြင်ကျင်ပြီးတော့ဒါမျိုးလေးနောက်ထပ်ပေါ်ခြင်းနေတယ်ဆိုတော့တဏှာဖြစ်သွားပြီမှန်လားအဲ့တော့မြင်ကောင်းတာလေးတင်သိပြီးပြတ်သွားဖို့အရေးမကြီးဘူးလား အဲမပြောင်းမျက်စိတွေကမပြောင်းအောင်ကြည့်နေခြင်းနဲ့နောက်ထပ်ဒါမျိုးလေးပေါ်လာလာခြင်းသေးတယ်ဆိုရင်တော့တဏှာဖြစ်ပြီဝိပဿနာနယ်လွန်သွားပြီဘသူလွန်သွားနယ်လွန်သွားပြီဟိုဘက်ရောက်သွားပြီနော်အဲ့တော့မြင်လို့မကောင်းတာနဲ့တွေ့တော့မြင်လို့မကောင်းဘူးမှတ်ပြီးပျောက်သွားဖို့မလိုဘူးလားအဲ့မြင်လို့မကောင်းတာပျောက်သွားပြီးအဲဒါလေး ပျောက်သွားတယ်ဆိုတာသိဖို့အရေးကြီးတာအဲ့လိုပျောက်သွားတယ်ဆိုတာမသိဘဲနဲ့အဲဒါကြီးမြန်မြန်ပျောက်ပါစေနောက်ထပ်ဒါမျိုးမလာပါစေနဲ့အဲဒါကြီးမြန်မြန်ပျောက်ပါစေဒါမျိုးနောက်ထပ်မလာပါစေနဲ့ဆိုတော့အဲ့ဒါအဲဒါကြီးပျောက်ပြီးတော့ကောင်းတာလေးကိုဟိုဟာမျိုးလေးလာပါစေ ပြန်မျှော်လိုက်တာပါပါလေတဏှာမကောင်းတာတွေ့တော့မကောင်းတာပျောက်ပြီးကောင်းတာလိုချင်တာလဲပါလေ ကောင်းတာပြီးတော့ကောင်းတာလေးထပ်ပြီးလိုချင်နေတာလည်းပါလေအဲအဲ့ဒါဒုက္ခဝေဒနာပြီးရင်လည်းတဏှာဒုက္ခဝေဒနာပြီးရင်လည်းတဏှာတရားမှတ်ရတာကတိကတ္တနော်အဲတစ်ချက်လဲတစ်ချက်နဲ့လည်းမသေးနှစ်ချက်လည်းမထိုးလောက်ဆိုတာလိုပဲကောင်းရင်လည်းကောင်းလိုက်တာမဟုတ်ဘူးဆိုးရင်လည်းဆိုးလိုက်တာမဟုတ်ဘူးဒုက္ခပြင်လည်းဒုက္ခလို့မှတ်ချင်တာဒုက္ခပြင်လည်းဒုက္ခလို့မှတ်ချင်တာ ခုဟာကမထင်မရှားကြီးမှဲ့ရတာအာမလို့အာမရကြီးဖြလိုက်တာကတိကတတ်တွေ့နေတယ်ဖရာတတိတော်တရားမထစ်တချီကြီးဖြစ်နေတယ်လို့တော့ကြီးတွေမပြောဘူးလားမထင်မရှားထင်ရှားလာခြင်းတဏှာပင်ဒီတရားမထင်ရှားတာလေထင်ရှားခြင်းတော့ဘာဖြစ်ပါလေဒုက္ခပဲ့ရင်လဲလေးလိုက်ပါတော့ဒုက္ခပဲ့ရင်လဲလေးလိုက်ပါတော့အလေကောင်းဘယ်လိုဟိုင်းမှမသိဘူး ဒါလေးထင်ရှားကျင်တယ်ဆိုတော့ဘာပါလဲတဏှာပဲလေဟုတ်လားအဲ့တော့ဒုက္ခနေပြီးတော့တဏှာမကူရအောင်ဒုက္ခနေပြီးတော့တဏှာမကူရအောင်ဥပ္ပခာနေပြီးတော့တဏှာမကူရအောင်ဘယ်လိုမှမြင်ရင်မြင်တယ်မှကြားရင်နားရင်စားရင်တွေ့တည်ရင်စိတ်ကူးရင်မမှန်လားအဲ့လိုမှတ်ဖို့အရေးမကြီးဘူးလား မမတ်တသေးတဲ့ပုဂ္ဂိုလ်တွေကိုဘယ်အစမှတ်တယ်ဟောင်းနေပိန်နေထိုင်ပြီးတော့မျက်စိလေးမိတ်ပြီးတော့အဲအသက်ကလေးပုံမှန်ရှူရှိုက်ပြီးတော့ရှူတိုင်းရှိုက်တိုင်းသူ့ဟာသူ ဖောင်းလာတာလေးကိုဟောင်းသူ့ဟာသူပိန်ကျသွားတာလေးကိုပိန်နေဘယ်လိုမှတ်မလဲဖောင်းနေပိန်နေအဲ့တော့စီကံချက်ကဖောင်းအောင်မလုံနဲ့ပိန်အောင်မလုံနဲ့ဖောင်းလာတာကိုသိအောင်လို့ပိန်ကျသွားတာကိုသိအောင်လို့မှန်လား အဲယောဂီတွေအဲ့ဒီနှစ်ခုသာလိုက်တာဖောင်းအောင်ပင်အောင်မလုံးနဲ့ဖောင်းတာပင်တာသိအောင်လို့ဟုတ်လားအဲမဖောင်းမပင်ဘူးဆိုရှူရှဲဖောင်းနေတာရှူရှဲလုပ်ပြီးတော့တခါတည်းအတင်းဆိုလို့ရှိရင်ဆွေးတွေကြခေါင်းတွေမူရင်တွေတိုးအဲတော့ကြနာရေလေးတစ်ခွက်လောက်ထတော့ပြီးတော့မဖောင်းမဲပင်နဲ့တခါပြန်လို့မာကုန်တာဗောဗျာမှန်လားအဲ့တော့ဖောင်းအောင်ပင်အောင်မလုံးနဲ့ဖောင်းတာပင်တာကိုသိအောင်လို့မှန်လား အဲ့ဒါကမှန်သွားရင်ဖြင့်တော့ကြကြတော့အဲဖောင်းတယ်ပိန်တယ်မှတ်လာရင်ကြွတက်လာတာလေးလည်းသိရော့ကြသွားတာလေးလည်းသိဟိုအတွင်းနဲ့အပြင်နဲ့ရွေ့ရွေ့နေတာလေးလည်းသိဘူးလားအဲ့ဒါဗာတတ်တဲ့ဝါရောတဲ့မှန်လားအပူတော်တစ်မျိုးအေးတော်တစ်မျိုးဟိုတခါတည်းပြီးစားရတော့တစ်မျိုးမစားရတော့လည်းတစ်မျိုး ပူတော့လည်းတစ်မျိုးအေးတော့လည်းတစ်မျိုးစားရတော့လည်းတစ်မျိုးမစားရတော့လည်းတစ်မျိုးတစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုး ဖောက်ပြန်နေတာဘာပါလဲယောတစ်မျိုးပြီးတစ်မျိုး ဖောက်ပြန်နေတာဘာတော့စားရတော့ဘယ်လိုနေတော့ဤနုံနုံကြီးအာဒီနေ့တရားတရားရှိနေကြွေးကြမွေးကြတာတွေကောင်းမှုရှင်တွေ့တာနဲ့အဝအပြဲတုတ်လိုက်တာတခါလဲ တရားကိုမမှတ်နိုင်ဘူးပုတ်တင်ညိုဖြစ်ပြီးဤနုံနုံကြီးဖြစ်နေတယ်ဆိုတော့အဲ့ဒါစားရတဲ့ရုပ်မှန်လားဥပုပ်ကလည်းစောင့်နေကြမို့ညက်နေဟာတာတာကြီးဘာလီရေတောက်တော့လေချွေးထွက်ဘာထွက်နေကုံရောအဲ့တော့မောလိုက်တာဟာလိုက်တာဟာနုံနုံကြီးဆိုတော့ဘာရုပ်ပါလေမစားရတဲ့ရုပ်မှန်လားစားရတဲ့ရုပ်ကတစ်မျိုးမစားရတဲ့ရုပ်ကြတော့လေတစ်မျိုး မဖောက်ပြန်ဘူးလားပူလိုက်တာပန်ကာဖွင့်ရက်ခတ်အဝတ်ပါပါလေးဝစ်မလေးရေချိုးရေခဲရေတော့ကလည်းပူလို့လေမှန်လားအဲတော့ကြအိုက်လိုက်တာအဲအေးလိုက်တာတခါတည်းဟက်ကက်ကူတုံးလို့အဲပန်ကာတွေပိတ်တခါတွေပိတ်အဝတ်ကလေးထွေးထွေးနူးလေးလေးချုံအားကြတယ်မလို့ရဘူးလားပူတော့တမျိုး အေးတော့တမျိုးခမားတို့ခန္ဓာကိုယ်ဘာများကောင်းတာရှိမရှိဘူးဗျဟုတ်လားပူတော့တမျိုးအေးတော့တမျိုးအဲ့ဒါသိုးတဲ့ကလေးနဲ့တူတယ်ဘယ်သူနဲ့တူ ਆ လဲဘယ်သူနဲ့တူအေးကလေးဆိုးကြီးတွေဗျအသက်60ကျော်လဲကလေးဆိုးကြီးအသက်90ကျော်လဲပါပါလေကလေးဆိုးကြီးပဲသူ့အလိုသာလိုက်နေရမယ်ဆိုရင်တော့ဆုံးနိုင်မှာအောင်မလား อืมအဲဆိုးခြင်းတေခြင်းကလိမ့်ကလေးအရေးတွေကြောင့်နော်မိုးမမြင်လေမမြင်ကလိမ့်ကလေးအရေးကြောင့်ဆိုးခြင်းတေခြင်းအဲအစိမ့်ပတ်တဲ့ကလေးလိုပါငကိုယ်တော့မှဆိုးခြင်းတေခြင်းရတဲ့တဲ့အစိမ့်ပတ်လွတ်လိုက်တယ်ဆိုတော့ဒီကလေးဟာချော့လို့မရသေးလားအများတို့အစိမ့်ပတ်ခံရအောင်မယ်နော်သတိထားနေနော်အစိမ့်ရပါလေကိလေသာတွေကိလေသာအစိမ့်ပတ်မှပြောတာမှန်လား ဘာဘာစိမ့်နေပန့်အဲ့လိုဆိုလို့ချင်းတော့ဒုက္ခမရောက်ပြီဘူးလားအေးခုတစ်မျိုးခုတစ်မျိုးနဲ့အဲတစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုးဆိုးဆိုးပြီးတော့နေတဲ့ဖောက်ပြန်နေတဲ့သဘောစီယုတ်တရားဘာတရားပါလဲယုတ်တရားတဲ့အဲအဲ့ဒီယုတ်တရားတွေကိုလည်းပဲသိဖို့အရေးမကြီးဘူးလားမာရောတမျိုးကြံ့နုရောတမျိုး ကျမ်းတော်တမျိုးနုတော်တမျိုးပြောတော်တမျိုးနော်အေးတော့ကြတဲ့အခါကျတော့လေးတော်တမျိုးပေါ်တော်တမျိုးနဲ့အမျိုးမျိုးဖောက်ပြန်ပြီးတော့နေတဲ့ထိုင်တဲ့အခါမှာဈဉ္ညာလျှောက်တဲ့အခါမှာကျမ်းနဲ့တင်မနဲ့ထိတဲ့နေရာလေးကအေးကျမ်းနဲ့ခြေဘွားနဲ့ထိတဲ့နေရာလေးဟာမာရာတွေ့လိုက်ပြောတာတွေ့လိုက်နုတာတွေ့လိုက်ကျမ်းနာတွေ့လိုက်လီကြသွားတာတွေ့လိုက်ပေါ့တဲ့လာတာတွေ့လိုက်ဒါပါလေပါလေပထဝီဓာတ် ဘာတတ်တယ်သူကရောတည်ရနေရလားပြောင်းလဲဖောက်ပြန်မနေဘူးလားသူ့ပဲစင်းတဲ့ထဲရုပ်မှန်လားအဲရုပ်ပဲအဲတော့ကြပြန်တဲ့အခါကျတော့ခန္ဓာကိုယ်ကြီးကဖះထိုင်ရင်ထိုင်ရင်ပွာလာတယ်ကြီးလာတယ်ပုတ်ကြီးလောက်တုတ်လာတယ်ထင်ရတယ်ဖះဟာတခါတခါခန္ဓာကိုယ်ကြီးကျိုးတွေနဲ့တုတ်ထားသလိုတခါတည်းအသက်ရှူတော့ ပိတ်ပြီးတော့ကြံ့နေတယ်ဘုရားတတိတော်တော့တခါတော့သေတော့မလားထင်ရတယ်ဘုရားကြက်လိုက်တာဘုရားကြက်လိုက်တာဘုရားမဖြစ်ဘူးလားအဲပွားလာတာကြီးလာတာကြက်လာတာတော်တော်ကြတဲ့ခါတော့မျက်ရည်တွေကြတယ်သေရည်တွေကြတယ်ချွေးတွေကြတယ်နာရီတွေကြတယ်မကြဘူးလားယူစီလာတယ်အဲ့ဒါတွေကဘာပါလဲအာဘောဓဘာလဲအာဘောဓကင်သမရဘူးじゃလွန်ခဲ့တဲ့သဘောပဲပြောတာသူ့သဘောလေးကဒီလိုရှိတယ်လို့သိရဘူးလား ဒီတရားတခါတော့အဲမိဘကြီးနာထိုင်နေရသလိုပူလိုက်တာလောင်းလိုက်တာလောင်းလိုက်တာအိုက်လိုက်တာတရားတခါတော့ရေခဲတိုက်တဲ့ဝင်နေရလို့အေးလိုက်တာအေးလိုက်တာတရားတခါကြတော့လည်းပဲရင်နွေးပြတ်ထုတ်ထိုးခံရသလိုရင်နွေးငွေကလေးနဲ့ပန်းပင်နေသလိုငွေငွေငွေငွေနွေးနွေးနွေးနွေးနဲ့အရသာတမျိုးပဲဖရာအမေသဘောကြလားယောဂီဟုတ်လားငွေငွေငွေငွေလေးကြသူကသူကကြိုက်တယ်နော် အေးတော့လည်းမကြိုက်ပူတော့လည်းမကြိုက်ငွေ့ငွေ့ငွေ့ငွေ့လေးနဲ့အဲမှတ်လို့ကောင်းတာဗျာမတွေ့ရဘူးလားပူတာလည်းတေသောယုတ်အေးတာလည်းငွေ့ငွေ့ငွေ့ငွေ့လေးရလည်းအဲအဲ့ဓာတွေဟာမြဲနေသလားဘာဖြစ်နေသလဲဖောက်ပြန်နေတယ်ကဲဆိုဖောက်ပြန်တဲ့နဲ့ပြောင်းလဲတတ်သည်ခြေမွပြူကွဲ့ ပြန့်ကျဲတတ်သည်အာယုံမပြုသိမှုကင်းသည်ယုတ်တရားပိုင်းခြားမြတ်ယောဂီဒါကပါပါလေယောယုတ်ခန္ဓာဖုံမှုန့်နေပေါ်ဗျာဘာတွေပါလေယုတ်ခန္ဓာဖုံမှုန့်တွေတဲ့အသုံးကြရလားဒီလိုဖုံမှုန့်မှန်းသိရင်ခင်ဗျားတို့သဘောကျပါမလား ဘာထင်းနေပါလဲနော်အဲ့လိုထင်းနေလို့ဘောဗျာဟုတ်လားကောင်းတယ်လို့ထင်းနေလို့သူ့ပါလို့ထင်းနေလို့တဲ့မှန်လားအဲ့ရနေပြီးတော့မြင်တိုင်းမြင်တယ်ကြားတိုင်းကြားတယ်နားတိုင်းနားတယ်စားတိုင်းစားတယ်တွေ့ဒီတိုင်းတွေ့ဒီတယ်စေကုတိုင်းစေကုတယ်လို့ရှုတဲ့အခါကြတော့ကောင်းတာလည်းခံစားမကောင်းတာလည်းခံစားမကောင်းမဆိုရုပ်လည်းခံစားတတ်တဲ့သဘောလေးတွေပေါ်ပြီးပျောက်ပျောက်နေတာကိုမသိရဘူးလားအဲ့ဒါကဘာလဲ ဝေဒနဲ့ခန္ဓာတဲ့ပါတဲ့ကဲဆိုကြည့်မယ်အာယုံ6ပါးခံစားတတ်သည်သူရသလည်းသုံးဆွဲတတ်သည်ချမ်းသာဆင်းရဲညာနဲ့ထင်သည်ခံစားမှုမရှိညယောဂီခံစားမှု မရှုမြာယောဂီနောက်ပြီးတော့တရားမှန်ရင်တရားမှန်ရင်လည်းအဲတခါတည်းမမေ့အောင်မှတ်မိတယ်လို့ဆိုတဲ့သဘောအဲမမေ့အောင်မှတ်မိတဲ့သဘောအတူလေးပဲအစီလေးပဲအဲယောက်ျားလေးပဲမိန်းမလေးပဲစသည်ဖြင့်မှတ်မိနေတဲ့သဘောအဖုန်ကြီးကြောင်ကြားသတိအားဖြင့်မှတ်မိပြီးတော့နေတဲ့သဘောအဲ့ဒီသဘောသည်တင်ညာ ဘာလဲတော့အေးမှတ်မိတာအဲတတိကလည်းမှတ်မိတယ်ပြောတယ်ပညာကလည်းသိတယ်လို့ပြောတယ်သိညာကလည်းမှတ်မိတယ်လို့ပြောတယ်အဲ့လိုမှတ်မိတယ်လို့ပြောတဲ့အထက်မှာအဲလောကီအရာလိမ္မာကျွမ်းကျင်ပညာပင်ဒီလို့မွန်ရလေဒီဆရာတော်ဘုရားကြီးကလောကီရေးရာတွေနဲ့ပရမတ်ဓာတ်နဲ့မပတ်သက်တာတွေကို မှတ်မိနေခြင်းဒီပါလေပညာပဲနော်အာယုံကြောပန်းနဲ့ပတ်သက်ပြီးတော့မှတ်မိတဲ့သဘောဒီ သင်ညာတဲ့ယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲထင်ဆွဲ ထားလိုက်ခြင်းတွေဒီသင်ညာမှားနေတာဘို့ဗျာဘာမှားနေပါလိမ့်ကဲဆိုကြည့်မယ်မမေ့စေကြောင်းကောင်းကောင်းမှတ်သည်မှတ်မိပွဲဟိတ်နမိတ်ယူသည်ယူထားတိုင်းပဲမှတ်ဆွဲနေသည်သင်ညာတာတိမမြာယောဂီ တိမှမြာယောဂီမှန်လားအဲ့ဒါမနစ်အောင်မှတ်နေတဲ့သဘောမှတ်မိတဲ့သဘောလေးလို့ထင်ရရင်တင်ညာပဲသူကောမနစ်အောင်မှတ်တာလဲဆိုတော့တကယ်တည်းကြီးစွဲနေရလားသူရောမြဲရလားမမြဲဘူးတဲ့မမြဲမမြဲတဲ့တရားတွေပဲလို့ဆိုတာလည်းပဲသိဖို့အရေးမကြီးဘူးလားအနောက်ပြီးတော့ကြည်လိုက်ကြည်လိုက်နားထောင်လိုက်နားထောင်လိုက် အဲနန်းရှူလိုက်နန်းရှူလိုက်စားလိုက်စားလိုက်တွေ့ထိလိုက်တွေ့ထိလိုက်စိတ်ကူးလိုက်စိတ်ကူးလိုက်လို့ကို့အဲအစ္ဆဒခန္ဓာမှာတဦးတယောက်ကဝင်ပြီးတော့တိုက်တွန်းနေတဲ့ကဲ့သို့အဲ့ဓာတွေကိုတိုက်တွန်းစေဆော်နေတဲ့သဘောလေးတွေကမထင်ရှားဘူးလားအဲ့လိုထင်ရှားလာတာဒီသင်္ခါရခန္ဓာသူပါလေစေရနာသင်္ခါရခန္ဓာတဲ့ကဲဆိုကိုနှုတ်စိတ်မူသူပြုတာသည် လုံဆော်အုပ်ချုပ်အာထုတ်တတ်သည်လုံလုံရွာရွာကြောင်းကြဆိုင်သည်သင်္ခါရမတ်ကြမြာယောဂီအကိုရင်းနှုတ်တွေစိတ်တွေလှုပ်လှုပ်ရရတွေဖြစ်ပြီးတော့နေတာတွေဟာဘယ်သူပါလဲသင်္ခါရကြောင်းကြဆိုင်နေတာဘယ်သူပါလဲစေစောနှိုးစောနေတာဘယ်သူပါလဲအဲ့သင်္ခါရသဘောတွေကမြဲလား ပေါ်ပြီးတိုင်းပေါ်ပြီးတိုင်းပျောက်ပျောက်သွားတာတွေသိဖို့မလိုဘူးလားအဲနောက်ပြီးတော့အာယုံတွေကိုတိတိပြီးတော့နေတာပါတဲ့စိတ်ဝိညာဉ်ပေါ့ဗျာနော်ဝိညာဉ်ကိုသူ့အဲနာမည်လေးပြောင်းလိုက်တော့စိတ်ပေါ့နော်အဲ့ဒီအာယုံတွေကိုတိတိနေတာဘာပါလဲစိတ်အာယုံတွေတိတိနေတဲ့စိတ်ဟာခံစားမှုမှတ်သားမှု ကြောင်းကြဆိုင်မှုတွေရဲ့ခေါင်းဆောင် အနည်းအားဖြင့်သူမပါရင်ခံစားလို့မရသူပါမှခံစားလို့ရသူမပါရင်မှတ်သားလို့မရသူပါမှမှတ်သားလို့ရသူမပါရင်ကြောက်ညာဆိုင်လို့မရသူပါမှကြောက်ညာဆိုင်လို့ရသူမပါရင်မပြီးသူပါမှပြီးတာသည်ဝိညာဉ်စိတ်ရဲ့ခေါင်းဆောင်သဘောမှန်လားနန္တရားတွေပေါ်မှာဘသူခေါင်းဆောင်တယ်လဲစေမှန်လား အတစိတ်ပြီးတစိတ်တစိတ်ပြီးတစိတ်ပေါ်ပြီးပြောက်ပေါ်ပြီးပြောက်စားတော့ကတော့တပွားလုံးတစ်သက်လုံးသိနေတာဒီစိတ်ကလေးကဝิญဉ္ဇဉ်ကောင်လေးကသိနေတယ်လို့ထင်ရတာဝิญဉ္ဇဉ်ဆိုတာအကောင်လည်းမဟုတ်လိပ်ပြလည်းမဟုတ်အသက်လည်းမဟုတ်ဘူးရှေ့စိတ်ပြောက်ပြီးမှနောက်စိတ်ကပေါ်အကြောင်းဆုံတိုင်းပေါ်ပေါ်ပြီးတော့ပြောက်ပြောက်ပြီးတော့နောက်တစ်ခါဆက်ဆက်ပြီးတော့ပေါ်အော်ရှေ့စိတ်နဲ့နောက်စိတ်နဲ့ဆက်စပ်ပြီးတော့အဲပေါ်ပေါ်နေတဲ့သဘောသည်စိတ်ပဲတဲ့ဘယ်သူပါလဲစိတ်ပဲကဲဆိုအာယုံတည်သောသဘောရှိသည် ခေါင်းဆောင်အလားရှိသွားတတ်သည်ရှိသိနေစအတ္တတာဖြစ်သည်ဝိညာဏတအတိမမြာယောဂီအဲနေတိုင်းတရားသိတဲ့အချိန်တော့ရောက်သွားပြီခန္ဓာ၅ပါးလဲကုံတော့ကုံသွားနော်အဲတော့ဥပုံနေဆိုလို့ရှိရင်တဏှာကြီးခွဲကနေနှစ်နာရီခွဲတော့တဏှာကြီးနှစ်နာရီခွဲကနေပြီးတော့ 3နာရီထိုးတော့တနာရီခွဲဘလောက်ဆိုလို့ရှိရင်တရားကအဆုံးတတ်မှာဖြစ်တော့အဘုန်းကြီးကဒီမှာညာနဲ့ပတ်သက်ပြီးတော့အစတုန်းကတော့ဝိတုလေတဘုလောက်ထဲ့နော်သဘောကအဲသဘောတရားအဟိုးမြသွားတာ ਨੇ အချင်းကကုန်းသွားနော်ဒီသဘောတရားသိဖို့ပဲအရေးကြီးတာပါပဲမှန်လား အေးဒါကြောင့်မို့လို့ဒီခန္ဓာ၅ပါးရဲ့အပေါ်မှာပေါ့ခန္ဓာ၅ပါးရဲ့အပေါ်မှာဘာမှအသုံးမကျတဲ့ပေါ်ပြီးပြောက်တတ်တဲ့အနိစ္စတရားတွေပဲနောက်ပြီးတော့ပေါ်ပြောက်ထပ်တလဲလဲနှိမ့်ဆက်ပြီးတော့နေတဲ့ဒုက္ခတရားတွေပဲအတ္တကောင်ငါကောင်မဟုတ်တဲ့သဘောတရားတက်တဲ့မြတွေပဲနှစ်သက်သာယာပွဲမဟုတ်တဲ့အတုပတရားတွေပဲလို့သိဖို့အရေးမကြီးဘူးလား အဲ့လိုအပုပ္ပတရားမှမသိဘူးဆိုလို့ရှိရင် ကိုယ့်ကိုယ်ကိုကောင်းတယ်တင်ချောတယ်တင်လှတယ်တင်တော်တယ်တင် တတ်တယ်ထင်ပြီးတော့အဲ့ဒါတဏမာနဒိဋ္ဌိတွေဝင်လာရင်တန္တရာတဲကလွတ်နိုင်မှာမလားဘုရားလက်ထက်တုန်းကဗိမသာရမင်းကြီးရဲ့မိဖုရားမေခိမဆိုတာအဲမတ္တရေသူအလားချော့ကအတော်မတအောင်လှခြင်းပြန်ရာဆိုပြီးတော့ပြောရသွားနော် လှကတို့လှမျိုးကတိကတာပတိသားရအောင်သူကတေချာလှဖို့ပြင်ဆင်တဲ့အဲမိဖုရားကြီးတဲ့မှန်လားဗိမသာရမင်းကြီးတနေ့သုံးကောက်ဖုရားစီသွားတာကိုသူ နေရစ်မိအောင်နေရတယ်။ဒါဖြစ်လို့တော့ဆိုဖုရားကအပုတ်ကောင်ရုပ်ဆောင်နေတာ အကုန်လုံးအတုပတွေယွန်းစရာတွေလို့ဟောတယ်လို့ကြားတယ်။ငါကသိတ်လှဖုရားကအဲ့ဒါအပုတ်ချဝါဒနဲ့ငါကအလှဝါဒနဲ့မကိုက်ဘူးဆိုဖုရားနဲ့ဝါဒချင်းမတူဘူးဆိုဖုရားရှောင်းတယ် ဘာရှောင်းနေပါလဲဘာဖြစ်နေကိုကိုကိုနှစ်သက်နေလို့ตายာနေလို့တဏှာရှိလို့ဘာရှိလို့တဏှာရှိသူတွေဘာရှောင်းနော်ပြီးတော့တရားလဲရှောင်းမှန်လားအဲ့တော့ဘုရားမကြောင်တရားမကြောင်ဘူးဆိုလို့ချင်းတော့တဏှာနောက်မလိုက်တဲ့ပုဂ္ဂိုလ်တွေပဲမှန်လားအလင်းမျောလင်းနဲ့လိုက်ဆိုတဲ့အတိုင်းပဲဥပ္ပေအားဖြင့် အဲတဏှာကြိုက်နေတဲ့အလွတ်အလတ်ကြိုက်နေတဲ့မေခင်မှာဖရာစီမသွားနေတော့မင်းဘိမသာရမင်းကြီးဝေလွန်ဥယျာဉ်ကြီးตายာခန္ဓာတဲ့အကြောင်းအဲ့ဒါအဲဖြောပြတဲ့ပုံကိုယ်တွေကိုတချင်းဆိုကြပြာစဖြောပြစီတယ်အဲ့ဒါတာဝရင်သာနတ်ပြည်ရောက်တယ်လို့လို့ရှိရင်ဖြင့်နန္ဒုံဥယျာဉ်နဲ့ရောက်ဖို့မှတာဝရင်သာနတ်ပြည်ရောက်တယ်လို့ခေါ်တယ်လူပြည်ကိုရောက်မှပြန်ဝေလွန်ဥယျာဉ်နဲ့ရောက်ဘူးတဲ့ပုံကမှလူပြည်ရောက်တယ်လို့ခေါ်တယ်ဘာဖြစ်လို့တိတ်ပြီးတော့ကြည်စရာရှုစရာ ပန်းတွေကလည်းပွင့်ဆုံးပြီးတော့ကြည်နုလှတဲ့တိတ်ပြီးတော့လှပတဲ့ဥယျာဉ်ကြံကြီးမှာမရောက်ဘူးရဲ့လူပြေရောက်ရတာလကားပဲအဲ့ဒီမှာဈေးအကျိုးကြာစတယ်ငဲ့ကျင်းငယ်တာရကတွေကလည်းကျင်းနုဘွေဟာတွန်ကျုပ်ပြီးတော့နတ်ပြေကနတ်သမီးတွေတောင်လာပြီးကြည်ရတယ်လို့မပြောဘူးလားတချင်းတွေကအဲ့ဒါတွေပါတော့ဝေလူဝန်သွားခြင်းစိတ်ပေါ်လာတာပိုးဖျားရှိနေတယ်ဆိုတာကိုမေ့သွားတယ်အဲ့ဒီလှတာလေးတွေကြည်ကျင်တဲ့စိတ်ကပေါ်လာ အဲ့ဒီတော့ဝေလူဝန်သွားကြမှာတဲ့သွားပြီးရောင်မပြီးပေါ်လိုက်တော့မင်းကြီးကအကြိုက်ချသူထောင်းတဲ့ကွင်းနဲ့ဝင်သွားတာအဲ့ဒီတော့အေးသွားစေဒါပေမဲ့ဖះမဖူးပဲမပြန်ခဲ့ရဒါပေမဲ့တော့ကြောက်เสียကောင်းတော့ကဒါပေမဲ့နဲ့ချုပ်လိုက်တာမိဖုရားကြီးလဲဆန့်ငင်ဆန့်ငင်နဲ့သွားဘောရဆန့်ငင်ဆန့်ငင်နဲ့သွားတော့ဝေလူဝန်နဲ့ဝေးလေဝေးလေကြည်ရင်နဲ့ဖះနာဖះမမြင်မဲနဲ့မပြန်ခဲ့ရဘူးဆိုတော့တိုင်ကလေးတခါတည်းအသာဖက်ပြီးအသာလေးကြည့်လိုက်တာ အဲကြည့်ပြီးရင်တော့ပြန်တော့မယ်ဆိုဟိုဖះနာမှာသူ့ရဲ့အစာပေါင်းမြောက်များစွာချောတဲ့အမျိုးသမီးကလေးမြင်တော့တကအမလီဖះကအချောလာတွေကိုအဲ့ဒါကဲ့ရတယ်လို့ပြောတာအခုလူတွေပြောတာမှားတယ်ငားတယ်လာတာလေးတယောက်တောင်ဒီနောက်ရောက်ဖះကချောတဲ့လူပဲအဲ့ဒါဆန့်ကျင်မဲ့မပြုတ်ပါဘူးအဲ့ဒါငါကြားတဲ့သတင်းရောနေတယ်ဆို ဒီချောတာလေးကလည်းနော်ငါတယောက်တည်းလောကအချောဆုံးမှန်တယ်ဒီကောင်မလေးကငါတဲ့တောင်တော့ချောနေပါသားမိမမိညာမိမချင်းတောင်မှတော်တော်ကိုချက်သွားတာအဲလိုတကားလာပြီးအဲ့ရလေးပေါ်သဘောကျသဘောကျတော့ရှေ့တူတူသွားတာဖရာကြီးညိုလို့မဟုတ်အဲ့ကောင်မလေးလှလို့ဟုတ်လားကောင်မလေးလှလို့သွားတာသွားရင်သွားရင်တကားလာကောင်မလေးကိုကြည့်နေတော့ဖရာကတကားလာသူ့တဖြည်းဖြည်းချင်းနဲ့အိုပြလိုက်တာကိုအိုရင်အိုရင်အိုရင်အိုရင်နဲ့အဲ့ကောင်မလေးကတခါတည်းပြီးပုတ် ပေပြီးတော့ပုတ်ပွားပြီးတော့အယိုးတွေဖြစ်ပြီးတော့ရှေ့တင်မဲ့တခါတည်းပြီးပျောက်သွား။အော်ငါလည်းဒီလိုဖြစ်ရအောင်ပါလားဆိုတာသိပြီးတော့မဲခင်မှာဘာဖြစ်သွား။တရားရသွား။သူ့ဘောတွေ့တာတဲ့တဏှာပျောက်မသွားဘူးလား။ဩတာပန်ဖြစ်လို့ဘုရားဆက်ပြီးတရားဟောတဲ့အခါကိလေသာကုန်ခံယဟန္တာဖြစ်သွားတယ်ဗျ။မှန်လား။အဲဒီလောက်ကလေးအတူတူကလေးနမူနာပြဟောရမယ်။နောက်ပြန်ကလည်းဘုန်းကြီးလည်းရအောင် ဆက်ပြီးတော့ဟောပေးရမယ်နော်အေးဒါလည်းပါတော့ဤတတ္တသုတ်တံတရားတော်ကိုကြားနာကြရတဲ့ကုသိုလ်စေနာတို့ကြောင့်ဤတရားတော်လာတိုင်းနိုင်နာခြင်းကြံကြိုးစားအားထုတ်နိုင်ကြသည်ဖြစ်ဒုက္ခကင်ရနိဗ္ဗာန်ချမ်းသာသင်္ကန်းစွာဆက်ရောက်မျက်မှောက်ပြုနိုင်ကြပါစေဖရာဖက်၍အသက်ရှိကြပါစေတရားဖက်၍အမျက်ပြေစိတ်ချမ်းသာကြပါစေတန်ခါဖက်၍အခက်ဝေကြည်ပွားတိုးတက်ကြပါစေသာသနာပြုနိုင်ကြပါစေသာသနာအလုံးနောက်မဆုံးပဲ ကြိုးစားအားထုတ်နိုင်ကြပါစေသာသနာပြုရင်းတွေ့ပြီးတွေ့စေတွေ့လက်တံဖြစ်တယ်လောကဒံအကောင်းဆိုးတွေကိုလည်းသီခံကြလွားကအောင်မြင်စွာသာသနာပြုနိုင်တဲ့သာသနာပြုအာဇာနည်သူတော်ကောင်းများဖြစ်ကြပါစေကုန်သတည်းကဲ့သို့ဤသို့ပြုရာ မြတ်ပုံညကြောင့်သံမြဧတိဘေမဲ့မြည်သည်ရွှေပြည်တို့ချလမ်းမကောက်ဖဲရောက်ရပါလို့ထိုးထိုးဘဝကျင်လေရလေဒုက္ခဗေဒံယမပါမကောင်းသည်မတွေ့ရပဲသဗ္ဗအိခာ မင်္ဂလာကိုရွယ်ကတာတိုင်းရစေသောယနေ့ယခုပြုပြုသမျှမြတ်ပါကကိုမိဘဆရာမျိုးသားနဲ့ကိုမာဆောင်ကြကိုဆောင်နာကအရင်စ၍ရှိသမျှလုံးကုန်ဘုံ37ဖြစ်ဖြစ်သမျှ ဝေနေရတို့ရကြပါစေပေငါဝေသည်မြာတွေသာတို့ဘောစေသောမြာအမြအမြယူတော်မူကြပါကုန်လောဟာတို့သာတို့ဟာတို့ ဒါရုံနဲ့အိတ်တို့ရုံနဲ့လာပြီးဩဝါဒနဲ့ယမဟိသာလိုက်ပါလိုက်တရားလိုအားထုတ်လာကြတော့ယောဂီသူတော်ရှင်များအားနာနဲ့3:30မိနစ်အချိန်တိုင်းတတိပိလို့တော်ပြီးတော့ဟောကြားနေရှိတဲ့တန်ခင်းကြပြီးဩဝါဒတရားတော်ဖြစ်တယ် သာသေဝသုတိတောဟတိရတိနကတမာလိနိပတိတတိတုမေဝေသာရတိဟောတိဝိကာလတံနကတမာလိနိနကပန်လို့ဖြင့်တရားခံရလာလေသောနကတမာလိနိတတိပါယောလေသယောပိတရလောကြည်လင်တရားပြောလို့ဟတရေတရားခံရလာလေသော ရတိညကာကာလာရတိသတိတံလူသားတွေရဲ့သိအေးမြရာတံတေကာကာလာလိသူပိတုံအေယံကိုအရုဏာသူပိတုံကာမဘုံအေတောတာမာကာမဘုံအေတောတာမာအထာရာသုံးသုံးသိသောကလေးနဲ့အိမ်မောကြ၍နေခြင်းမှာနတ်ဘေဝဟောတိဖြစ်ပေါ်လာတဲ့ဘုရားရေပါ သာဓုရာဟောဤတဘာကိုပြမအသလင်္ကာဒါပဒနာကောင်းတဲ့အလို့လျောင်းလေကသာကောင်းအောင်တွင်နဲ့ဝိရောရောအများဘုံနဲ့ဒီဟာကရာရဲ့မုသာကြရာဧကရာတိညာကြောင့်ဒီခါကာလဤဧကရာတိယောဤဝေသာကြားရလေလူရွာကိတာအလခွေရကြတဲ့ညာကြောင့်ဒီခါကာလဤ ဝိပါဒနာဝိပါဒနာတဏ္ဍလောကဝတ္တဝေတော့ကြောက်သေးစိတ်တွေကြောတဲ့တဲ့လက်ရဲ့အိမ်နေတရားနိဗ္ဗာန်ကြောင့်ရောက်တော်ကားတို့ဒီပฏิသတိသူမေဝါသကောင်းသင်္ကာကြောင့်မာသတောင်းလင်္ကာအောင်ရအောင်မယံတဲ့ငါသောလို့မို့ပြောင်ပြောင်ကြီးကျိုးသာအထုကြရ ပတိတတိကုမေဝါ ဝတ်ထားပြီးကုန်ခံသွားရအောင်ဖြစ်ပေါ်လာတာမဟုတ်ဘူးအာယုနာတာဝန်များတွေနဲ့တတိမေညော့ပြီးတတိမေရောဒီအင်္ဂောကြပြီးတော့ပုံသွားရမှာမဟုတ်ဘူး တော့နေကြတယ်ဒီကတ္တလောကကြီးဟာဘယ်တော့မှအိမ်နိုင်တယ်လို့မရှိဘူးဘယ်တိုင်းကြီးနဲ့ဘယ်တိုင်းကြီးဖြစ်ဖြစ်ကြရမည်ဘယ်ကဘယ်လိုပြောလိုက်ကြမည်ဘယ်ကဘယ်လိုတုံ့ပြန်လိုက်ကြမည်ဘယ်မှာဖြစ်ရေးပြီးကြီးလို့ဒီကြရမည်ဘယ်မှာဖြစ်ဒီမုန်တိုင်းကြီးကြလို့ဒီကြကြမည်ဘယ်မှာလေလို့လို့ဒီကြကြမည်ဘယ်မှာမိနောင်ပေါက်ပွဲလို့ဒီကြကြမည်ဘယ်မှာဘာလို့ဖြစ်လို့ဒီကြကြမည်နဲ့ သေတဲ့တွင်လေးသေတဲ့တွင်တွေပြီးတော့တွင်တွေကြီးကြားပြီးတော့နေရတယ်လောကကြီးဖြစ်တယ်ကိုယ်နိုင်ငံကိုယ်မြို့ကိုယ်ရွာကိုယ့်ရပ်ွက်ကိုယ်အိမ်တွေမှာလည်းပြဿနာတွေနဲ့ဘယ်တော့မှမြင်ကြတယ်လို့မရှိပါဘူးဒီခန္ဓာကိုယ်ထဲကိုသုတိုက်ပြီးတော့သုတိုက်ကြတယ်ဆိုလို့ရှိရဲ့ဒီခန္ဓာကိုယ်ကြီးရရတဲ့အချိန်တွေကကောင်းကြရတယ်မိတ်နာရတာလည်း ကိုယ်ဘာယောဂဖြစ်ရတာလဲညာယောဂဖြစ်ရတာလဲညောင်းရတာလဲကတ်ရတာလဲဆိုတာတော့ဘာမှကောင်းတယ်လို့မရှိဘူးသင်္ကေဝေကိုယ်ဖြောင်းဖြောင်းမှန်မှန်ထားပြီးတော့မျက်စိကလေးနှလုံးမဲ့ပြီးမိမိခန္ဓာကိုယ်သုတိုက်ပြီးတော့ရှိမှရှိလိုက်တယ်ဆိုရင်ဆယ်မိနစ်ခဏမိနစ်လောက်ဆိုရင်ဘုနာကအောက်လားဒီလားကပူလား ဒီနာကစိုက်ရန်ဒိုးတို့ကြာလေးသုစိုက်ပြီးတော့တတိပြုပြီးတော့ရှိလိုက်တယ်ဆိုရင်အာယုံယူကြည့်လိုက်မယ်ဆိုလို့ရှိရင်ခန္ဓာကိုယ်တစ်ကိုယ်လုံးမှာအပြားတစ်ထောက်လောက်သာလောက်တောင်းမှကောင်းတာမသိရဘူးတဲ့ဘယ်နာဘယ်ဟာလေးတော့ဖြင့်ကောင်းတယ်ဆိုတာမရှိဘူးတကူလုံးဘာမှကောင်းတာလေးမရှိဘူးဒီခန္ဓာကိုယ်ကြီးဟာဆင်းရဲခြင်း ဆင်းရဲခြင်းကြီးဆင်းရဲပြီးတော့နေရတဲ့ဒုက္ခတရားတွေပါပဲဒုက္ခတရားလေးလေးသက်နေတဲ့ခန္ဓာကိုယ်ကြီးပါပဲဒုက္ခတွေကပြည်နေပြီးတော့နေပါလေသတိခန္ဓာသမာဒုက္ခရဲ့ခန္ဓာသမာခန္ဓာနဲ့ပြုသောဒုက္ခဆင်းရဲတွေနှတ်တိမရှိဆိုတဲ့ဘုရားဟောအတိုင်းဆင်းရဲပြီးတော့နေတဲ့ခန္ဓာကိုယ်ကြီးပါပဲအဲဒီဆင်းရဲတို့ဆင်းရဲတဲ့ကြီးကိုအမိတုပြီးတော့ ဖြစ်ရတဲ့တန်တရားတွေလမ်းတရားများပဲကာလမုတ်သိတတ်လက်တဲ့လောကကြီးသိစုသိတဲ့ဒေါသကြီးကိုယ်ဝေးမိန်မောတဲ့မောဟကြီးထောင်ရတဲ့မာနကြီးဒါတွေကိုအမိပြုပြီးတော့လည်းပဲတတ္တဝါတွေမှာသိရဲ့ဒုက္ခကြီးသိရဲ့ဒုက္ခကြီးရောက်ပြီးတော့နေကြတယ် ကျုပ်ခန္ဓာကိုယ်ကြီးကလည်းပဲအောက်ပြန်ပြီးတော့နေလို့နေလို့ရှင်ရဲ့နာမည်တွေကလည်းပဲသိတာလေးပုကပ်ပြီးတော့နေတဲ့အတွက်ပူလောင်ကျုပ်တွေးပြီးတော့ရှင်ရဲ့ပြီးတော့နေကြလေအဲ့ဒီတတ္တလောကကြီးဟာဘာမှမကောင်းဘူးဆိုတာသိရတဲ့သူတော်ကောင်းတွေဟာအဲ့ဒီတတ္တလောကကြီးရဲ့အကြောင်းကိုကြည့်ပြီးတော့ဒီယုတ်ကခန္ဓာတွေချုပ်ငြိမ်းရဲ့နေရာမြင်မှရောက်မှပြင်ပါပဲ နိဗ္ဗာန်ရောက်ရင်ကောင်းပါပဲလို့နိဗ္ဗာန်ကိုသာလေတွေ့ပြီးတော့နိဗ္ဗာန်ကိုလိုလားတောက်လာပြီးတော့နေကြတယ်ဘုရုတွင်လေဘုရုတွင်တွေကရဲ့အခါအာရုံဘာကံကုန်များခြင်းနဲ့အိမ်မောကြနေကြတယ်လူတော်ကောင်းတွေးကြတော့လောကကြီးရဲ့အကြောင်းကိုကြည့်ပြီးတော့ဘယ်လောကမှာဘယ်တတဝါမှာဘယ်ခန္ဓာမှာပေါက်တာမရှိဘူးအဲဒီလောကထဲမှာထွက်မြောက်မှ အဲဒီလိုနာခန္ဓာလေးစုံရင်းရုပ်သိမ်းမှကောင်းပါပဲဆိုတာသိပြီးတော့နေကြတယ်ဒါကြောင့်အနည်းဆုံးမှအလလို့ရှိရင်တဲ့ယဟကာမိမိသိရတဲ့မှာတရားတဏှာရီလောက်ဖြစ်ဖြစ်တရားရည်ရှိမှပြီးတော့အာထုပ်ကိုကောင်းတယ်လို့သိမြင်ရတယ်အာယုအာမတုကုသို့ရင်ဓာရနဲ့အာယုဆုံးတဲ့အခါမှာဓာရတောက်ပါလာနေပြီးတော့အထင်ကအနှံ့ရတာအတွေ့အထိဆိုတဲ့ ကာမဂုဏ်တွေပုကပ်ပြီးတော့လူလာတဲ့လောကတွေသိကျိုးတဲ့ဒေါသတွေထောင်ရတဲ့မာနတွေအမှန်မသိတဲ့မောဟတွေသာကောသမောတ္တဝါကောင်ကျင်တဲ့တင်မတဲ့ဒိဋ္ဌိဆိုတဲ့တရားတွေပူပင်ပြီးတော့လာတယ်ဒီတော့လူမျိုးတဏ္ဍာမှာရှုပြီးတော့နေတဲ့ဘုရားတရားသံဃာဆိုတဲ့သရဏသုဘကိုကြည်ညိုတဲ့တရားတရား ရာပြားလည်းပဲပျောက်သွားတတ်တယ်အဲ့ဒီကံတော်သခိုးတရဒီနောက်ပါသွားတာလေဒီတိုင်းနေရင်ပေါ်တိုင်းမပြတ်ရှိမှတ်တဲ့ကုသိုလ်တရားတွေကိုအောင်ရတတ်တဲ့အမတ်ရတတ်တဲ့တတိအကုသိုလ်တရားတွေကိုပယ်ချရန်တတိထားပြီးတော့နေရတဲ့တတိတရားအဲ့ဒီတရားတွေရဲ့ွယ်ပြောက်သွားတတ်တယ်အေကုသိုလ်တရားတွေဆိုတာ ကောင်းကျိုးချမ်းသာရတယ်အာဟုတုတရားတွေဆိုတာသူပြခံရတယ်ဆိုတဲ့တုဒ္ဒမီအဲ့ဒါပင်လည်းပဲပျောက်ွယ်ပြီးတော့ထွက်တတ်တယ်ကာမဂုဏ်သကုတရားတွေနောက်ပါသွားတဲ့သဘောပါပဲနောက်ပြီးတော့အဲ့ဒီခါကျတော့ကိုကျင့်သီလဒီလေကာမဂုဏ်အာရုံလောက်ကိုလိုက်ပြီးတော့နေတဲ့ဆွေးရဲ့လူတိုက်ပြီးကျူးလွန်နေတဲ့အတွက် ကိုจิตတွေကလည်းပဲကြောက်ပွဲသွားတတ်တယ်ဆုံးရှုံးသွားတတ်တယ်သွန်ကျေဒုက္ခလူရည်ဆိုတဲ့သာကဆိုတဲ့တရားတွေလည်းပဲမပြုနိုင်တဲ့ဖြစ်ပြီးတော့ရတတ်တယ်မကောင်းမှုတရားတွေကိုသူရမှာဆက်ချင်းဆိုတဲ့ဒီရိတရားတွေလည်းပဲပွေပြောက်သွားတတ်တယ်မကောင်းမှုတရားတွေကိုသူရမှာကြောက်ခြင်းဆိုတဲ့ဝတ္တပါတရားတွေလည်းပဲပွေပြောက်သွားတတ်တယ် ကွယ်ပြောက်ပြီးတော့သွားတတ်တယ်အမှန်ကိုသိတဲ့တတိပညာတရားတွေလည်းကွယ်ပြောက်သွားတာလေဓာရနဲ့အာယုဆုံးတဲ့အခါပေါ်လာတဲ့ဒုက္ခတရားတွေကိုအမှန်တိုင်းသိအောင်မရှိမှသိလိုက်လို့ရှိရဲ့အဲ့ဒီကာမဂုဏ်အာယုတွေနဲ့သက်ကပ်ပြီးတော့ရောဂါရောကာမောဟဆိုတဲ့စိတ္တာတွေဝင်လာရဲ့ဗုဒ္ဓဘာသာဖြစ်တဲ့မိမိတို့သံဃာမှာရှိနေတဲ့တရားဒီလသုဒ္ဓသာက သင်္ညာယိဝတ္တပကိုးတဲ့သရောကဥဒ္ဒါရီဟာအဲ့ဒီကာကဘုံခိုးကြတဲ့နောက်ပါပတ်တယ်အဲ့ဒီပါမဖရအောင်တရား၆ပေါက်ကဂလာက၆ပါးကနေပြီးတော့တတိဆိုတဲ့ဒရဝံပြင်းသမအလေးတတမူလေးကိုနှိုးနှိုးပြီးတော့ထားရမယ်ယတိကနေမြေတေနာကကြားရင်ကြားရင်နှာခေါင်းကလည်းလည်းဝေးဝေးနဲ့တပြီးမှတ်ပြီးတော့ အဲ့ဒီဟာလေးပြီးတော့လောဘဒေါသစတဲ့ဒီသာတွေမဝင်ရအောင်စောင့်ကြပြီးတော့အမိထားပြီးတော့နေနေရတယ်တတိထားပြီးတော့နေဖို့လိုတယ်သူတော်ကောင်းတွေကသိကြတယ်အဲလိုတတိထားပြီးနေတာကိုဝိပဿနာအလုပ်တရားအားထုတ်တယ်အဲ့လိုခေါ်ပါလေအဲ့လိုအဲ ဝိပဿနာအာရုဒ္ဓကိုတဲ့သာနာကြီးနဲ့တုံတဲ့ခါမှာကိုဒေဝနာကိုမသိခင်မှာလုံနိုင်ရတော့ဥမသမတိမသွေးတဲ့ဒီတရားအလုပ်ကိုအာရုံနဲ့မှာမောဘုဒ္ဓကြောင့်အမတ်အမတ်ကြီးတဲ့လောကောင်းတွေဟာနေတိုင်းတတိတံဝေကရအောင်တံဝေကနေရာလေးကိုရွတ်သူပွားများပြီးတော့နေကြတယ် ဒါကြောင့်ဘာဒီဩဝါဒကနောရဲ့တာတာဟိတာယောယူရောတွေတွေအမြဲတမ်းယူပွားနေကြတန်ခါလင်္ကာကိုဘုန်းကြီးကချဖို့ပြပါမယ်အဲ့ဒါကိုလိုက်ပြီးတော့ထူကြပါ။အိုရပြီလေ။အိုရပြီလေ။မလာသေး။မလာသေး။ညော်သေးတယ်ပါ။ ङ्गनन्दामि ရဏဒါနာဝရမတိသိက္ခာလံသမာဓိယာမိသာဝေတမေအလပြေကြောင်းခြင်းသိက္ခာဖြစ်ပါမည်ဥဒ္ဓပြေနမဟာဒေနာဝရမတိသိက္ခာလံသမာဓိ တံေပုံညာနိဗ္ဗာန်နတ္တသုခယောဟောတုတတိတော်ဤလူတတ်ရသောဘာလကုသိုလ်သတိရသောဥပကုသိုလ်ဝါပြအထုရသော ရားတရားသံဃာဥစွာတော်အာသာကိုရယာသုံးပါးနိဗ္ဗာန်တဝအဘိညာသမဏာကတ္တအင်္ဂသတ္တနဲ့ပြုလုပ်တော်ဘောဓတာတိလံဘုဒ္ဓိလကိုသာရကံကတဝမယုမသာမကျိုးမကောက်မပြောင်းကြားရအောင်ကောင်းမွန်စွာတိလိမ့်ကောင်းတော်၏အပ္ပမရိနာမမေရောတတိတရားဖြင့်အပ္ပမရိနာအကုသိုလ်တရားတွေကိုကြောင်ရှားရမှာမဖြစ်ခြင်းကုသိုလ်တရားတွေကိုပွားရရမှာမဖြစ်ခြင်းဆိုတဲ့တတိတရားဖြင့် အတမာရိနာသွားရမှာလည်းမနေရမှာလည်းမနေခန္ဓာဤအမှာလည်းမနေခြင်းတို့တဲ့တိတရားကိုတမ္ပါရိကဤဒီပြုသောအောင်ကျိုးသာအထုပ်ဒီတရားရမည်သောဘုအတုဆိုရအောင်ဝိသဗနာယံကို မမသားပြီးတော့လက်ပြီးနှလုံးမဲ့ပြီးအတွက်ဝင်ရက်သက်သက်ကိုမှန်မှန်သိရှိပြီးတော့ဝမ်းလိုက်ကထောက်တဲ့လာလာလေးကိုထောက်နေပင်ကြတော့လာလေးကိုပင်နေလို့ရှိပါအာယုထောက်နေပင်နေလို့ရှိမှနေရဲ့သိက္ခာဝရီထွက်သွားရင်သိက္ခာသုလာရဲ့ဉာဏ်ရဲ့လို့မှတ်ပါအဲ့ဒါဉာဏ်သွားရင်ဟောတဲ့ပင်နေပြန်မှတ်ပါ ကိုယ်လည်းကရာရောင်တိုက်သေးတာရာရောင်နဲ့တိုက်တဲ့ကိုယ်လိုရှိမှပါအဲ့ဒါလေးကြောင့်ဒီကဲဟောလည်းပြင်ရမှတ်ပါဟောလာသနာလေးပေါ်ရမှတ်ပါကြောင့်ဒီကဲဟောလည်းပြင်ရမှတ်ပါမိသားရဲ့ရုပ်ဒီထဲမှာဘာလို့လဲဓမ္မယုံအလိုမျိုးတွေနေရတယ်မြင်နေနေနေမှတ်ပါကြောက်ကြတယ်ဟောလည်းပြင်ပါဟောလည်းပြင်လို့မှတ်ပါဒါလည်းအကောင်းကြီးကြားရင်ကြားတယ်ကြားတယ်လို့မှတ်ပါကြောက်ကြတယ်ဟောလည်းပြင်ရမှတ်ပါ မကောင်းနေတာလက်နေလိုက်တန်လည်းမွေးမွေးကြလို့မှတ်ပါပြောင်းလေးသွားရင်ဘောင်းတယ်ပြင်တယ်မှတ်ပါအသာတရားကလေးကြီးရဲ့ညားတဲ့လုံးနေဟုတ်လေရိုရင်ရိုးတယ်လို့မှတ်ပါပြီးသွားရင်ဘောင်းတယ်ပြင်တယ်ပြန်မှတ်ပါတိုင်းစုပါကုန်ကြည့်ကြပါတော့ဒါတော့ဆိုရင်တော့ပါပြီသာသာတေကဝိမပမတ္တမပိကဝိပတိတာယနောဥဝဒ အယံဝအမကံပါရမီဘုဒ္ဓဝိသန္တာဘိယာနိရေကိုမျောပြည့်ခြင်းများစေပါသဖြင့်ဒီလိုမျိုးတုံမေဒုက္ခမိတ္တသုစုပ္ပတိဒီဘကမ္မသခန္ဓာ၍လမတိမံနိရဗံကိုနိဗ္ဗာန်နိရဗံသံနိဗ္ဗာန်နာကိုတလောလုံးများစေပါသဖြင့်ဒီလိုမျိုးဤသာယကပฏิပဒံဥပဒနာတရားအလုံးတွေကိုပွားများအထုကြပါဘုရား မာသမသတ္တမတိမလျောမကုန်သာကြပါလို၏အယံဤသကားတော်ဒီဟောတုမာကံသစ္စာတတိသစ္စာတိတို့အပ်အမကံငါဘုရားတို့၏အလိုသာရဏိပန္နရတ္တာသုခတော်မူအပ်အဆုံးမတော်မြတ်ဖြစ်ပါလေတည်း